ဒါပြဟာတော့အဲဥရုမာရကဖူးရောင်တဲ့သူတွေကစသည်ဖြင့်အတုပကံထာနေရှိတယ်အဲဒီမှာလည်းပဲသုတ္တန်ကသူဝါရသာတွေကဒီဖူးရောင်တဲ့သူတွေကောင်းနေအမြဲတွေ့နေတာပဲတွေ့နေပေမဲ့သူတို့တော့ကံထာမဖြစ်ဘူးသူတို့ကံထာမဖြစ်တာနဲ့အဲဘူးရောက်တဲ့သူတွေကောင်းလို့နှလုံးသွင်းတဲ့ပုဂ္ဂိုလ်မှာကမ္မထာမဖြစ်ဘူးလို့ပြောလို့ပဲဖြစ်နေမှာတော့ဒါတရားပဲ။နောက်ပထူကတိုင်းဆိုတော့ပထူကတိုင်းဆိုတာမြေပုံသဏ္ဍာန်လောက်ပြီးတော့ရှိရတယ်သို့မဟုတ်မြေကြီးကိုရှိပြီးတော့ရှိရတယ် ဒါလည်းမြေကြီးထွန်ရက်နေမြေကြီးနဲ့လှုပ်လှုပ်နေတဲ့ပုံပဲမြေကြီးအမြဲတွေ့နေတာပဲသူတို့မှတော့ကတိုင်းမဖြစ်ဘူးသာမရဘူးအဲသူတို့မရတာနဲ့ပထဝီပထဝီလိုရှုနေတဲ့ပုံကိုလည်းသာမရဘူးလို့ဒါမပြောကောင်းဘူးပြောလို့မဖြစ်ဘူးဒါတခြားပဲဟိုကသာရအောင်အားထုတ်တာမဟုတ်ဘူးအဲပထဝီကတိုင်းအားထုတ်တဲ့ပုံကသာရအောင်အားထုတ်တာအာဘောကတိုင်းတို့တူပဲရေထဲမှာသွားလာနေတဲ့ပုံရေလုံသမားတွေရေနဲ့အမြဲတွေ့နေတာပဲဘယ်ဇာရတွေမှာတော့သူကအဲသူတို့သာမရတာနဲ့ အာဘောဂတရှိတယ်လို့လည်းဇာမရဘူးလို့သွားပြောလို့ဘယ်ဖြစ်နေမှာလဲဒါတရားပဲမိနဲ့လှုပ်လှုပ်တဲ့ပုဂ္ဂိုလ်ရဲ့ရှိတဲ့မိနဲ့အကြီးအသမားတွေကမိအမြဲမှန်တော့တယ်အဲမိကိုယ်ထဲမှာချက်ပြုတ်နေတဲ့ပုဂ္ဂိုလ်တွေလည်းရှိတာပါမိလုံတဲ့ပုဂ္ဂိုလ်တွေလည်းရှိတာပါပဲအဲဒီပုဂ္ဂိုလ်တွေမှာမိကြည့်နေတာမျက်စိတော့မြင်နေတာပဲဒါပေမဲ့လို့မိကတိုင်းဇာမရပါဘူးအဲဒီလိုဇာမရတာနဲ့မိကိုရှုလို့ကတိုင်းဇာမဖြစ်နိုင်ဘူးကုသိုလ်မဖြစ်နိုင်ဘူးလို့ဘယ်လိုမှပြည့်ပယ်ကောင်းဘူးအဲတော့အဲလိုပဲကိုဒီမှာ အဲကိုယ်ရဆန့်နေ၊ပေါင်းနေ၊ပိန်နေ၊ကြွတယ်၊လှမ်းနေ၊ချတယ်စသည်ဖြင့်ပฏิပဒနည်းကြရှိတာရ။ဒါကညဇာဗျာညင်ကြတဲ့ယုံနာနေသိရအောင်လို့ကိလေသာကင်းငြိမ်းအောင်လို့ရှုနေတာ။ဒါကြောင့်မို့ဒီမှာတော့သတိလည်းဖြစ်တယ်၊သမာဓိလည်းဖြစ်တယ်၊ဉာဏ်လည်းဖြစ်တယ်။ဟိုဒိန်းကြတဲ့ပုဂ္ဂိုလ်တွေအာထာယောဂကျမ်းမာရေးလေ့ကျင့်တဲ့ပုဂ္ဂိုလ်တွေနဲ့ဒါတွေနဲ့ဘာမှဆိုင်ဘူးအဲ့ဒါတွေနဲ့တချို့ကအဲ့ဒီမျိုးတွေပြောကြတယ်ဒီလိုဟာတွေကြားရတယ်။ဒါကတော့တရားတော်ကိုမယူသေးတဲ့ပုဂ္ဂိုလ်တွေပြမှားတဲ့ပုဂ္ဂိုလ်တွေပါပဲ။ အဲ့ဒါပဂရိပုဂ္ဂိုလ်တွေမှာတော့အဲ့ဒီလိုပဲဘာမှမသိဘူးဟောဝိပဿနာရှုမှတ်လို့သမာဓိညာအားကောင်းလာတဲ့ခါကျမှတ်တိုင်းမှတ်တိုင်းမှားရတဲ့ရုပ်ကတရားမှတ်သိတဲ့စိတ်ကတရားအဲမှားရတဲ့အာယုံယုံနဲ့မှတ်သိတဲ့စိတ်နဲ့ဒီလိုကြွယ်ရပြီးတာလေဒါပညာမျက်စိပွင့်လင်းလာတာပညာဖြစ်ပေါ်လာသက္ခုကရဏီညာနာကရဏီဖြစ်လာနောက်အကြောင်းနဲ့အကျိုးဆက်သွယ်ရေးဖြစ်တာလဲဒါကလည်းသိတာပဲနောက် ဖြစ်ပြီးပြတ်သွားလို့မမြဲဘူးဆိုတဲ့အနိစ္စလက္ခဏာလည်းသိတယ်ဖြစ်ပြီးပြတ်ခြင်းနဲ့ဆင်းရဲပဲဆိုတဲ့ဒုက္ခလက္ခဏာလည်းသိတယ်သူသဘောတည်းသူဖြစ်ပြနေတဲ့အနာတ္တသဘောတရားပဲလို့အဲဒီအနာတ္တလက္ခဏာလည်းသိတယ်ပဂရိတိုင်းဆိုလို့ရှိရင်တော့အနိစ္စဒုက္ခအနတ္တဘယ်ထင်လိမ့်မှာတော့ရုပ်ကိုကြည့်ရငငယ်တွေကရုပ်ခုတည်းတရုပ်ထဲတကိုယ်တည်းပဲဒီလိုထင်တယ်ကြည့်ရစိတ်ရလည်းငငယ်တွေကစိတ်အဲတယောက်ထဲတကိုယ်တည်းပဲထင်တယ်အဲရုပ်နဲ့စိတ်နဲ့ဟာလည်းပဲတယောက်ထဲတကိုယ်တည်းပဲတော့ဒီလိုပဲထင်နေတာပဂရိပုဂ္ဂိုလ်တွေက အဝိပဿနာရှိမှတဲ့အခါကာလကြတော့အဲ့ဒီယုံနဲ့သိနာတရားနဲ့တခြားသူနဲ့ရောလို့ကိုမရဘူးမြဲတည်နေတာလည်းဖြစ်ဒုက္ခိတာနဲ့သူဖြစ်ပြီးပြတာလည်းမမြဲတဲ့တရားတွေကြီးပဲဒါတွေတွေ့ရတယ်အိစ္ဆာတို့ဒုက္ခတို့အနတ္တတို့ဆိုတာကိုယ်ပိုင်ညာနဲ့သိရတယ်အဲ့ဒါသက္ခုကရဏီပညာမျက်စိကိုဖြစ်စေရတာတဲ့ဒီနေ့ဒီမှာသိတာချင်းဖြစ်တယ်ခုယောဂီပုဂ္ဂိုလ်တွေဒီမှာအားထုတ်တော့ဒီလိုဖြစ်တာပဲသူကကိုယ်ပိုင်ညာနဲ့ဖြစ်လာတာသူများပြောလို့မဟုတ်ဘူးမာရင်မာရင်နဲ့တခါလဲယုံနေတာပိုက်ချပြီးတော့ဒီအကြောင်းကျိုးဆက်သွယ်ဖြစ်နေတာတွေ့ရတယ် ဖြစ်ပြီးပြတ်သွားလို့မမြဲဘူးဆိုတာကိုယ်တိုင်တွေ့ရတယ်လက်နဲ့ကင်ကြည့်ဆိုသိချာသိရတာသိရှိပြခြင်းနဲ့ဆင်းရဲတွေပဲဆိုတာသိတယ်သူတော်ရတယ်သိပြနေအနာတ္တတရားတွေပဲဆိုတာသိတယ်အဲ့ဒါသက္ကုကရဏီဉာဏ်နဲ့စီကိုလည်းဖြစ်စေတာဉာဏကရဏီပညာကိုလည်းဖြစ်စေတာအဲ့လိုအပညာနဲ့ရှိတာဘာအကျိုးရှိတော့ဥပသမာယဗံဟောတဲ့ဒီကိလေသာငြိမ်းမှုတာဖြစ်တယ်ဉာဏ်ကြတဲ့ဓဝါကြောင့်ပါပေါ်တိုင်းပေါ်တိုင်းရှုမှတ်နေတာလည်းကိလေသာတွေငြိမ်းနေတာပေါ့ပရိဒိုင်းမရှုမှတ်လို့ရှိရင်လောဘဖြစ်တယ်ဒေါသဖြစ်တယ်ဖြစ်နေတာပဲအရှုတိုင်းရှုတိုင်းကလောဘဒေါသကိလေသာတွေမပြေဘဲနဲ့ငြိမ်းနေ ဥပဒနာတန်ဝရတိဘိညာယတန်ဝရတိသိုးသောညာနဲ့သိရဲတဲ့ဗဂရိသိနေမတူဗဂရိကခုနပြောတဲ့ဘိညာဘိညာစသည်ဖြင့်သိကြတဲ့ပုဂ္ဂိုလ်တွေသိတာဗဂရိသိကိုဝိပဿနာမရှိဘဲနဲ့သွားလာနေတဲ့ပုဂ္ဂိုလ်တွေသိတာဗဂရိသိပြီးတော့သိပါတယ်သူတို့သိကဒါပေမဲ့အဲ့ဒီသိကဗဂရိဒံသိညုံမဟုတ်ဝိပဿနာသိညုံမဟုတ်ဘူးအခုသိကသိုးသောညာဖြင့်သိတာတဲ့သွားတယ်ဆိုလို့ရှိရင်ကြွတိုင်းလှမ်းတိုင်းချတိုင်းချတယ် ခြေလမ်းတိုင်းခြေလမ်းတိုင်းအစကအဆုံးတိုင်အောင်သူသာပြီးတော့မှတော့တတိနဲ့သမာဓိနဲ့ဖြစ်လာတဲ့ဒုက္ခိုက်တာနဲ့သူဖြစ်ပြနေတဲ့သဘောရွေတိုင်းရွေတိုင်းတရားတောင်းနေတဲ့သဘောရွေချတဲ့သဘောလေးခိုက်တာနဲ့ဖြစ်ပြနေတယ်။တဏှာတဏှာမြောက်လို့မမြဲဘူးမမြဲဘူးဆိုတာဘောဝညာနဲ့သိတယ်ဖြစ်လာတာကသူသာညာနဲ့သိတာကပဂရိပုဂ္ဂိုလ်တွေဒီလိုဘယ်သိနိုင်မှာတော့အဲဒီလိုသိအောင်ဟာဝဲယူလို့လည်းမရဘူးရှုမှတ်မှရှုမှတ်လည်းဒီခဏတစ်ခုရှုမှတ်လို့မဖြစ်သေးပါဘူး သမာဓိဖြစ်လာအောင်ရှုမှတ်ပါအဲ့ဒီညာဖြစ်လာအကျိုးပုဂ္ဂိုလ်တွေနေရာ3ရက်လောက်အတွင်းလည်းဖြစ်တတ်ပါတယ်ထူးတဲ့ပုဂ္ဂိုလ်တွေကျိုလည်း5 6ရက်လောက်ကြာမှဖြစ်ကျိုလည်း9ရက်လောက်ကြာကျိုလည်း10 15ကြာလို့မဖြစ်တဲ့ပုဂ္ဂိုလ်တွေလည်းကြီးသေးတာပဲအဲမဖြစ်တာကတော့ခြားကြောင်တာမဟုတ်ဘူးစဉ်းစားစိတ်ကူးနေလို့တရားသမားပြောတယ်ရှုမှတ်ရုံမှပါဆိုတာမဟုတ်ဘူးသူကစိတ်ကူးနေညာနေထွေးနေတာနဲ့အဲ့ဒါသမာဓိမဖြစ်သမာဓိမဖြစ်တာညာမဖြစ်ဘူးဟိုရင်းရတယ်ပဲမှားကြီးမှသူကအရေးတယ်ဇေဟာလည်းကြီးမှအရေးတယ် အဲမကြည့်ပဲနဲ့မာလည်းပဲမုန်းနေလို့ရှိရင်အေးမတင်ဘူးရေကလည်းပဲမကြည့်ပဲနဲ့နောက်နေအေးမတင်ဘူးအဲ့ဒါလိုပဲရားထုတ်တဲ့ပုဂ္ဂိုလ်ကသိကုသနာကြံနေမှုတွေများနေတော့သမာဓိမှမဖြစ်ပဲသမာဓိအကြည့်မပြီးတော့ယုံနာနေပိုင်းခြားမပြီးနိစ္စဒုက္ခနာတာတွေသူချရမပြီးအဲသမာဓိဖြစ်လာတဲ့ခါကျတော့မှတ်တိုင်းမှတိုင်းယုံနာတရားတွေနိစ္စဒုက္ခနာတာတွေပိုင်းခြားပြီးတော့ပြီးရဲ့ထူးသောဉာဏ်နဲ့ပြီးတာတဲ့သံမောဓာရ ဖောက်ထွင်းပြီးတော့ကရဂါတို့ကတော့ကာထားရင်ဟိုဘက်ကမမြင်ရဘူးအဲဒီမှာဓာတ်နဲ့ပြည့်စုံခွဲလိုက်ဖောက်လိုက်လို့ရှိရင်အဲဒီအပေါက်ကနေဟိုဘက်ကတွေအကုန်လုံးမြင်အဲ့ဒီလိုပဲဗရမတို့ကယုံနာမျှပဲအနိစ္စဒုက္ခအနတ္တမျှပဲဆိုတာမသိရဘူးပုဂ္ဂိုလ်သားတော့အကောင်တယ်ကြီးလိုက်ဖြစ်မြဲတည်နေချမ်းသာတယ်ကောင်းတယ်လို့ထင်နေတယ်အသက်ရှင်နေတယ်ကောင်းပဲလို့သာထင်နေတယ်ပေါက်ထွန်းနိုင်ဘူးသာသဘောတွေနဲ့တွေးကျင်နေတွေးတော့ကြရင်ဒီလိုပဲပြန်ဖြစ်နေတာပဲ ယုံနာယုံနာလို့စိတ်တကတွေးနေအာယုံနာမဟုတ်ငါငါနဲ့တော့ကလိုက်ပုဂ္ဂိုလ်ပဲတ attva ပဲယောက်ျားပဲမိန်းမပဲပြန်လိုက်မမြဲဘူးမမြဲဘူးနဲ့စိတ်ကလုံနေမြဲတယ်မြဲတယ်လို့အတွင်းကနေပြီးငင်းချက်ထုတ်အဲဒီတော့မပေါက်သွင်းနိုင်မဲနဲ့ဖြစ်နေတာတွေကမှန်ရင်မှန်ရင်နဲ့တခါလဲယုံနာမျှပဲမှန်ရတဲ့အာယုကကြမှတ်ပြီးတဲ့စိတ်ကလည်းရှားတာလေးနှစ်ခုရှိတာဒါလေးတွေလည်းဒုက္ခိုက်တာနဲ့မှန်ရင်ပြောင်းရင်မှန်ရင်ပြောင်းရင်မမြဲတဲ့တရားတွေပဲဆိုတာ ကိုယ်ပိုင်ညာနဲ့ပေါက်ထွင်းပြီးတော့လင့်ပြီးတော့ပြီးသွားတာအဲဒါကြောင့်သံဘောဓာယသံဟောတဲ့ဒီအဲထိုးတွင်းရဲ့ပြီးခြင်းငါလည်းဖြစ်ပါတယ်နိဗ္ဗာန်သာဟုတ်ဒီဆင်းရဲခြင်းငါလည်းဆင်းခါတဲ့ငြင်းရန်ကိလေသာဆင်းရဲယုံနာသင်္ခါရဆင်းရဲတွေအကုန်လုံးငြင်းမှုရတယ်ဖြစ်ပါတယ်တဲ့အဲဒီလိုယူမှတ်ပါလို့ရှိရင်မတိုင်းမတိုင်းနဲ့ကိလေသာဆင်းရဲတွေအဖြစ်ဖြစ်မဲ့အဲဒီ ကာမဝဆင်းရဲတွေဝိပါဒဝဆင်းရဲတွေအဲ့ဒါတွေငြိမ့်ပါတယ်နောက်ဆုံးအရိယာမဲ့ရောက်တဲ့ခါကာလကျတော့ငြိမ့်နေငြိမ့်နေတဲ့ဝဆင်းရဲတရားတွေအကုန်ငြိမ့်ပါတယ်အရဟတမေရောက်တဲ့ခါကျလို့ရှိရင်အကုန်လုံးကိုငြိမ့်သွားပါတယ်ဒါနိဗ္ဗာန်အတန်ဝတ္တိအဲ့ဒါဘာလို့ဆိုလို့ရှိရင်မဂ္ဂင်7ပါးတရားပဲတဲ့အဲဒါလေးတော့တစ်ခေါက်ပဲဆိုရမယ် လိုချင်တတ်မဲ့တဲ့လောဘလည်းယုံပါပြီလိုချင်တတ်မဲ့တဲ့လောဘလည်းယုံပါပြီပြမဖြစ်စည်းခြင်းတဲ့ဒေါသလည်းယုံပါပြီပြမဖြစ်စည်းခြင်းတဲ့ဒေါသလည်းယုံပါပြီလောဘကိုလည်းပယ်ရန်လောဘကိုလည်းပယ်ရန်ဒေါသကိုလည်းပယ်ရန်ဒေါသကိုလည်းပယ်ရန်လေလမခြင်းရှိသည်လေလမ ဘယ်ဟာလဲဆိုရင်ဘယ်ဟာလဲဆိုရင်မဂ္ဂင်7ပါးမြတ်တရားပင်ဖြစ်သည်မဂ္ဂင်7ပါးမြတ်တရားပင်ဖြစ်သည်သို့တရားမှာလဲသို့တရားမှာလဲသမာဓိဋ္ဌိမှန်သောမှန်စွာမြင်ခြင်းမှန်စွာမြင်ခြင်းသမာသင်္ကပ္ပသမာသင်္ကပ္ပမှန်စွာကြံခြင်းမှန်စွာကြံခြင်းသမာဝါစာသမာဝါစာ စွာပြောဆိုခြင်းသမ္မာသမ္မန္တောသမ္မာပြုလို့ခြင်းသမ္မာအာဇီဝသမ္မာသမွေးခြင်းသမ္မာဝါယာမောသမ္မာအားထုတ်ခြင်းသမ္မာတတိသမ္မာမယခြင်းသမ္မာသမာဓိသမ္မာ

မြင်နိုင်ကြတဲ့တော့အား၆ပါးကပေါ်တိုင်းပေါ်တိုင်းနေတော့မကျွမမှတ်လို့ရှိရင်အဲဒီမြင်ရတဲ့အာယုံကြားတဲ့အာယုံစသည်တွေမှာနှစ်သက်တတ်မဲ့တွေ့တာတဲ့လူကျင်တဲ့လောဘလည်းဖြစ်နိုင်တယ်။ကောင်းတယ်ထင်လို့ရှိရင်အဲဒါလောဘဖြစ်တာမကောင်းဘူးထင်လို့ရှိရင်လည်းအဲဒေါသဖြစ်တာပဲ။လောဘဒေါသတွေဖြစ်နိုင်တယ်။မြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနေရှုလို့တမာရိညာအားကောင်းတဲ့ခါကာလကြတော့ ယုံနဲ့နာနှစ်ပါးပဲတွေ့ရကောင်းတာလည်းမတွေ့ဘူးမကောင်းတာလည်းမတွေ့ဘူးလောဘမဖြစ်ရသူ့ရဲ့ရင့်တန်လာတဲ့အခါအကြောင်းနဲ့ကျိုးဆက်သွယ်နေတာသာတွေ့ရတယ်လောဘလည်းမဖြစ်ဘူးဒေါသလည်းမဖြစ်ဘူးသူ့ရဲ့အားကောင်းလာတဲ့အခါကျတော့ခဏမစက်ဖြစ်ပြနေတဲ့သဘောဒီပြန်လည်းမမြဲဘူးမမြဲဘူးဆိုတာဓမ္မနကသိုးမနေရပါဘူးမမှားရင်မှန်ရင်ကြောက်ရင်ကြောက်ရင်တွေ့နေတော့မမြဲတဲ့တရားတွေကြီးတွေ့နေအဲဒါမြင်တယ်ဆိုရင်လည်းမြင်တဲ့ဥစ္စာဟာမြင်ပြီးပြောက်ကြားတဲ့ဥစ္စာကြားပြီးပြောက်နာမလည်းနာပြီးပြောက် စားရရတာလေးနဲ့ဆရာပေါ်ပေါ်လာတာလေးနဲ့ပြီးပြီးပြောက်တွေးထိတာလေးနဲ့ထိပြီးပြီးပြောက်ဒီကုသနာကြံကြတဲ့ဒီကုသနာကြံဒီတိုင်းဟာပြီးပြီးပြီးပြောက်လိုက်နေတာပဲဘာမှကြီးနေတာမရှိဘူးအဲ့ဒါမမြဲဘူးမမြဲဘူးနဲ့ပြီးဒီလိုမမြဲဘူးနဲ့ပြီးနေတော့ကောင်းတယ်လို့ဆိုရက်ကောင်းတယ်လာပါတယ်တင်းတယ်လေအဲဒီလိုမှားတော့အမှတ်တွေလည်းမပြေရမပြေရတော့လောဘမရှိဘူး လောဘဆိုတာကောင်းတယ်ထင်မှဆိုတာလောဘဖြစ်တယ်အဲမကောင်းဘူးမုန်းစရာကောင်းတဲ့ညွန်စရာကောင်းတဲ့အစတွေချင်းဒီလိုအမှတ်ပညာလွဲတွေလည်းမဖြစ်ရဘူးနေတော့ဒေါသပဲဒေါသလည်းမဖြစ်ဘူးဒေါသလည်းမဖြစ်ဘူးဒေါသဒေါသငြိမ်းတာဓမ္မတက္ကငြိမ်းဓမ္မတက္ကငြိမ်းမှတ်တိုင်းမှတ်တိုင်းငြိမ်းမယူမမတဲ့ပုဂ္ဂိုလ်တွေမှမြင်နေကြတိုင်းဟာအဲဒီဒေါသဒေါသတွေလည်းငင်းလည်းဖြစ်ပါတယ်လည်းငင်းမဖြစ်တော့နောက်ပြန်စဉ်းစားပြီးတော့အဲဒီလောဘဒေါသဖြစ်ပါတယ်ကျုပ်ပုဂ္ဂိုလ်တွေကမြင်တော့ကြတော့မှလောဘမဖြစ်သေးဘူး နောက်မှပြန်စဉ်းစားပြီးတော့မှလောဘဖြစ်တယ်ဒေါသဖြစ်တယ်ဥပမာအားဖြင့်အဲလူတယောက်နေတဲ့ဘဝသားဝယ်ဖြစ်တဲ့အာယုံတွေ့တယ်ဆိုပါတော့အဲတွေ့ပေမဲ့လို့သူ့မှာတခြားတစ်ပါးစိတ်ကူးနေလို့ဖြစ်သေးသူကနေတဲ့တရားပဲလို့မစဉ်းစားမိလို့ဖြစ်သေးအဲဒီမြင်တော့မှလောဘမဖြစ်သေးဘူးအဲဒါယောက်ျားမိန်းမအာယုံနေမြင်လောဘမဖြစ်သေးဘူး ဟောဘေးကပုဂ္ဂိုလ်ကမြောက်ပေးတယ်မင်းခုနမြင်တွေ့တာဟာဘယ်လိုဘယ်လိုဟာကွာအဲသူကတော့ယောက်ျားကိုယောက်ျားချင်းချင်းပြောလို့ရှိရင်ဒီမိန်းကလေးကမင်းကိုအာရုံပြုနေတာပါစတယ်ပြမြောက်ပင်ပေးတော့အဲ့ဒါကြလောဘဖြစ်လာအဲ့ဒါဘုရုံးကမြင်တော့ကဘာမှဘူးမဆိုင်သေးဘူးမှတ်တယ်မဲ့နောက်ဘေးကပုဂ္ဂိုလ်ကမြောက်ပင်ပေးရင်အဲ့ဒါလောဘဖြစ်လာအဲ့ဒီတော့ပြည့်တဲ့သားရကြီးအာယုံ ယောက်ျားအယုံရှိမိန်းမအယုံရှိတဲ့ဖြစ်ရင်အဝတ်အစားအသုံးဆောင်မဲ့ဖြစ်ရင်ဘာပဲဖြစ်ဖြစ်ပေါ့အဲ့ဒါမြင်ငါးစားတချို့လောဘဖြစ်ရမှမသိဘူးသူရတော့သွားမှာပေါ့လေဒီလိုပုဂ္ဂိုလ်အဲ့ဒါဘေးကပုဂ္ဂိုလ်ကနေပြီးတော့လောဘဖြစ်အောင်မြှောက်ပင်ပေးမှလည်းမလောဘဖြစ်ရတာဒီလိုပါလည်းရှိတယ်ရုပ်ဘဝမြင်တော့ကြတော့မှစိတ်ဆိုးကြအာရုံတော့တွေ့တာပဲစိတ်မဆိုးသေးဘူးစိတ်မဆိုးတာသေးဘူးအဲဒီကပုဂ္ဂိုလ်ကနေပြီးတော့မြောက်ပင်ပေးဟေးကိုဟိုလူကမင်းကိုရစောက်ထိုးသွားတယ်မကောင်း မကောင်းပြောသွားတယ်လို့ပြောလို့ရှိရင်ဟောအဲပြန်ပြီးစဉ်းစားပြီးတော့ဒီတော့ငါအမြဲတမ်းထိုးသွားမလားငါမကောင်းပြောရမလားဆိုပြန်ပြီးဒေါသဖြစ်တယ်အဲဘေးကနေလျှောက်ပြီးတော့နောက်ကာလမှာပြန်ပြီးတော့လောဘဒေါသတွေဆိုတာဖြစ်နိုင်တယ်အဲ့ဒါဘာကြောင့်ဖြစ်တုံးဆိုတော့မြင်တော့ကြတော့လည်းကမကျွမမလို့နိစ္စဒုက္ခအနတ္တမထင်ခဲ့လို့မြင်တော့ကြတော့လည်းကျွမပြီးနိစ္စဒုက္ခအနတ္တထင်လို့ရှိရင်လောဘလည်းမဖြစ်နိုင်ဒေါသလည်းမဖြစ်နိုင်အကုန်ငြိမ့်တယ် အဲ့ဒါမေဇိမပရိဒါကျင့်မယ်မှတ်တိုင်းမှတ်တိုင်းဟာအမှတ်မှတ်မိအောင်လို့ကြောင်းကြဆိုင်တဲ့သဘောကသမာဝါယာမမန်စွာအထုတ်ခြင်းမန်စွာအထုတ်မှတ်မိအောင်လို့ကြောင်းကြဆိုင်တာမှတ်တရီတွေမှတ်ရတယ်မြင်နေကြတဲ့အမှတ်ရတယ်မြင်နေမှတ်ရကြားရင်မှတ်ရခြင်းဖြစ်ခြင်းမှတ်ရသမာတရီဖြစ်မှတ်မိရအာယုံမှာစုစိတ်တည်ကြည်တဲ့သမာသမารီဖြစ်အဲ့ဒါကသမာဓိနဲ့ကျင်သုံးပါး အဲဒီလိုစူးစိုက်တည်ကြည်တော့အဲဒီအာယုံကိုအမှန်တိုင်းသိရုပ်သဘောလေးနာမ်သဘောလေးอืมကိုယ်တယ်ကိုယ်တယ်ဆိုရင်ပရမတော့လက်ပုံသဏ္ဍာန်ကြီးနဲ့ဒီလိုထင်တာပါပဲတော့သမာဓိညာကျင့်လာတဲ့အခါလက်ပုံသဏ္ဍာန်မပါဘူးအဲတောင်းတင်းတဲ့သဘောလှုပ်ရှားတဲ့သဘောဒါပဲအဲဒီတောင်းတင်းလှုပ်ရှားတဲ့သဘောတဲ့သဘောပဲသိအဲဒီတောင်းတင်းလှုပ်ရှားတဲ့သဘောကယောက်ျားလားမိန်းမလားပုဂ္ဂိုလ်လားတ attva လားဘာမှမေးလို့မရဘူးတောင်းတင်းတာတောင်းတင်းတဲ့သဘောလှုပ်ရှားတာလှုပ်ရှားတဲ့သဘောပဲ သဘောတရားမျှပဲဒိဋ္ဌိညာတွေလည်းဒီလိုပါပဲဒိဋ္ဌိညာတွေလည်းပဲဖြစ်ခဲ့ဖြစ်ခဲ့မှဒီလိုပဲကောင်းတယ်ပိန်တယ်မရရတယ်ဒီလိုပဲတောင်းနေလို့ကြားတဲ့သဘောပဲသဘောတရားပဲရှိတယ်ဒီတန်းယောက်ျားမင်းမပုဂ္ဂိုလ်သတ္တဝါမှာဒီလိုဆွဲလာနေမပါဘူးနေတဲ့ဆရာသားဆရာမပါဘူးမုန်းဆရာယွန်းဆရာမပါဘူးမပါတော့အဲ့ဒီမှာသဘောတရားမှန်လေးပြီးတာဒီဒါတော့တည်းမကဘူးသမာဓိညာညင်လာတဲ့ခါကျတော့ ဒုက္ခိုက်တာနဲ့သူဖြစ်ပြီးကြောက်တော့တာတွေတွေ့ရတယ်ကိုယ်ရယ်ကိုယ်ရယ်ဆိုတရွတ်ကတွေ့ရင်မြောက်ရွေးလဲကြောက်လဲကျွေးလဲကြောက်လဲအောင်းနေပင်နေဆိုတော့ဒီလိုပဲအဲအောင်းသားနဲ့ပင်သားနဲ့မရောဘူးအစတော့ကကြမ်းကြမ်းမယ်အောင်းသားဆုံးပင်သားဒီပင်သားဆုံးခေါင်းသားဒီတစ်ခုစီတစ်ခုစီပဲမစောက်ဘူးနောက်ရတာခေါင်းသားတွေကိုယ်ထဲမှာကိုတရရင်းနဲ့တခါလဲအပိုင်းပိုင်းနဲ့ဖြစ်ပြီးတော့ကုန်းကုန်လိုက်နေတာတွေ့တာပဲဒါရင်မဟုတ်မှတ်ပြီးတဲ့စိတ်ကလေးကသိပြီးကြောက်သိပြီးကြောက်တခါသူ့ပိုင်းပိုင်းလေးတွေပြပြီးတော့လိုက်နေတာတွေ့အဲ့ဒါသာမာရိဓိ မှန်တိုင်းသိမြင်တာတဲ့။ဘာဖြစ်လို့လဲ။မှားရတဲ့အာယုံယုတ်တရားကလည်းပဲပုဂ္ဂိုလ်သတ္တဝါမဟုတ်သဘောတရားများပဲ။ပြီးတော့ဒီအမြဲတည်တာမဟုတ်ဒုက္ခိုက်တာနဲ့သူဖြစ်ပြီးပြည့်သွားလို့မမြဲတဲ့တရားပဲ။အဲဒီပုဂ္ဂိုလ်သတ္တဝါမဟုတ်မမြဲတဲ့တရားကိုပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးမမြဲဘူးသဘောတရားများပဲ။ဒီမှန်ရသိတာကအမှန်တိုင်းသိတာဘောသူကယုတ်တရားမဟုတ်ယုတ်တရားတိုင်းသိတယ်။တောင်တောင်နေတဲ့သဘောမဟုတ်တောင်နေတဲ့သဘောတည်း တောင်းတဲ့သဘောတရားပဲဆိုတာသိတယ်လှုပ်ရှားလို့လှုပ်ရှားတဲ့သဘောတရားဆိုတာသိတယ်မမြဲလို့မမြဲတာကိုသိတယ်အဲဖြစ်ပြလို့ဖြစ်ပြတာကိုသိရတာအမှန်တိုင်းသိတာတွေပဲတမာရီတိပေါ့အဲဒီတော့မှန်တိုင်းသိအောင်လို့မှန်တိုင်းကြံပြီးပေးတဲ့သဘောလေးလည်းရှိတယ်တမာသင်္ကပ္ပဆိုတာအဲဒါလည်းသမဏကဒီကုဒ္ဒကရင်ကြံနေရတာမဟုတ်ပါဘူးမှန်တိုင်းမှန်တိုင်းမှန်တဲ့သဘောစီကိုဥတ္တံပြီးတော့စိတ်ကလေးတက်သွားတယ်ဟိုခြေလှမ်းများ ဒီကားများမှာဒီလားများလှန့်လှန့်ပြီးတော့တက်သွားတယ်လို့ပဲယုတ်သဘောတရားနာမ်သဘောတရားလေးတွေလို့ဥဒ္ဒပြီးတော့တက်သွားတယ်ွေးတယ်ဆိုရင်အဲဒီတောက်တဲ့သဘောတင်းတဲ့သဘောလေးကိုဥဒမိတယ်ဆိုတာလက်ပဲခြေပဲခေါင်းပဲကိုယ်ပဲငါပဲသူပဲယောက်ျားမိန်းမပဲအဲဒီမသွားဘူး။ခေါင်းနဲ့ပိန်နဲ့မိုက်နဲ့ဒီလိုပဲတောက်တဲ့သဘောတင်းတဲ့သဘောယူရှားတဲ့သဘောလှူရှားတဲ့သဘောလေးသဘောမှန်လေးစီတက်သွားတယ်။အဲငါပဲငါပဲပဲစသည်ဖြင့်အဲဒီလိုအဲအလွဲဘက်ကိုသူကဥဒမသွားဘူး။အဲဒီလို အမှန်သဘောပဲလို့ဥဒ္ဒပြီးတော့တက်တယ်ဆိုတာသမာသင်္ကပ္ပအဲဒီသမာသင်္ကပ္ပအမှန်သဘောဥဒ္ဒပြီးတော့တက်လိုက်တော့သမာဓိတိကအမှန်တိုင်းနေတာယူသဘောလေးတွေနာသဘောလေးတွေဖြစ်ပြတဲ့သဘောလေးတွေအနိစ္စတက္ခဏတသဘောလေးတွေအမှန်တိုင်းသိပြီးတော့သွားတယ်သမာဓိတိဖြစ်တယ်အဲဒီသမာသင်္ကပ္ပနဲ့သမာဓိတိသမာဓိတိနဲ့သမာသင်္ကပ္ပဒီနှစ်ခုကပညာမဲ့ခင်သမာဝါယာမသမာဓိသမာသမာဓိဒါကသမာဓိမဲ့ခင်အဲငါးခုပေါင်းလို့ရှိရင်ဒါက ကာရကမဲ့ခင်၅ပါးသမာဓိမဲ့ခင်နဲ့ပညာမဲ့ခင်၅ခုကာရကမဲ့ခင်အလုံးလုံးနေတယ်သူတို့က၅ခုစုပေါင်းပြီးလုံးလုံးလောကအလုံးကြီးကိုင်းကြီးတွေလုံးတဲ့ပုဂ္ဂိုလ်တွေစုပေါင်းလို့ကတယောက်တည်းနဲ့မပြေဘူးဒါကအများစုပေါင်းလို့ရတယ်လို့ပဲကုသိုလ်ရေးတွေမှာဒီ၅ခုကနေပြီးတော့စုပေါင်းပြီးလုံးလုံးအတူအချင်းဝိပဿနာရှိရမှာဖောင်းနေဆိုဓမ္မဆိုဒီ၅ခုစုပြီးတော့မှတ်တာပဲ။ဘိနေဆိုရင်လည်းဒီ၅ခုကစုပြီးတော့မှတ်တာပဲ။ ကိုယ်ရဆိုဒီ၅ခုပါပဲဆန်းရဆိုဒီ၅ခုပါပဲအဲမြင်နေကြားတယ်လို့မှတ်တာတဲ့ဒီ၅ခုပါပဲဒါကစိတ်ကူးဖြစ်ရင်အဲ့ဒီစိတ်ကူးမှတ်လိုက်ကြတာလည်းဒီ၅ခုပဲငါညောင်းနေပူတယ်နားတယ်ကျင်တယ်ခဲတယ်မှတ်ကြတယ်ဒီ၅ခုပဲဒီ၅ခုကနေပြီးလှုပ်လှုပ်အဲဒီ၅ခုကနေပြီးလှုပ်လှုပ်တော့သီလမဲ့ခင်တွေဘယ်လိုလုပ်ပါသလဲဆိုရင်သီလမဲ့ခင်တွေကသမာဝါစာသမာကမ္မရသမာပြောသူကသီလမဲ့ခင်ခေါ်တယ်သမာဝါစာမှန်စွာပြောဆိုရင်းဆိုတာ မာယွင်းတဲ့မိစ္ဆာစကားတွေကကျင်ကြောင်ကျင်ကြောင်ပြီးတော့အမှန်ကောင်းတဲ့စကားကိုပြောခြင်းသမာကမ္မန္တမှန်စွာပြုခြင်းဆိုတာမာယွင်းနဲ့မပြုတဲ့အမှုတွေမှကျင်ကြောင်ပြီးတော့ပြုတဲ့အမှုတွေကိုပြုတာကျင်ကြောင်တာကတော့လိုရင်းပါဝိရဒိတော့ခေါ်တယ်ကျင်ကြောင်တာကလိုရင်းတယ်အဲဗာန္တိပါရသုဘတဲ့ဥပ္ပါချင်းမှကျင်ကြောင်တယ်အရိဏသုညဥစ္စာကိုခြင်းမှကျင်ကြောင်တယ်ကာမနုသဒ္ဒရာကာမဂုဏ်နဲ့မှားယွင်းပြုလို့ခြင်းမှကျင်ကြောင်တယ် ညောင်တဲ့ဥစ္စာကတို့ရင်းမှာညောင်ပြီးတော့သူကယူတင်ပြလိုက်တဲ့အလုပ်တွေကိုလုပ်ရမှာလည်းပဲဒီသဘောပါဝင်နေပါတယ်။သမ္မာအာဇီဝမတရားသဖြင့်ပစ္စည်းကြခြင်းအဲဒါသင်ချောင်းနဲ့မတရားသဖြင့်ပစ္စည်းကြခြင်းကိုသင်ချောင်းနဲ့သူများကိုတတ်ဖြတ်ပြီးတော့ပစ္စည်းကြခြင်းသူများဥစ္စာခိုးလူရပြီးတော့ပစ္စည်းကြခြင်းလိန်နေပြီးတော့ပစ္စည်းကြခြင်းစသည်ဖြင့်မတရားသဖြင့်ပစ္စည်းကြခြင်းနဲ့ဒါကလူလောကပါ ညာလောကမှာတော့မတရားတဲ့ဒီကြပုံများဒါတွေမကတဲ့ဥဒိညာတွေလည်းရှိသေးတယ်သူကကုလဒုဒနာအနေဒနာကုလဒုဒနာဒကာဓမ္မတွေဒကာတရားကိုပြည့်စုံစေတယ်ဒီပေးခြင်းပန်းပေးခြင်းစသည်ဖြင့်ဒကာဓမ္မနဲ့ရင်းနှီးအောင်လုပ်ပြီးတော့ဒကာဓမ္မတွေသူ့အောင်တောင်းအောင်လုပ်တယ်ဥစ္စာအဲ့ဒါကောင်းတယ်လို့သူကထင်တယ်ကောင်းတာမဟုတ်ဘူးသူကညာသင်္ဃာကြီးညိုတယ်ဆိုတာပီလသမารိပညာဂုံကိုအာရုံပြုကြည့်ရတယ် ဉာဏ်တော်တွေဟာသီလတွေကောင်းကောင်းကျင့်ပါသေးတယ်သမာဓိဉာဏ်ကျင့်တွေကောင်းကောင်းကျင့်ပါသေးတယ်ဒုမကျင့်နိုင်တဲ့ကျင့်တွေကျင့်ပါသေးတယ်ဆိုပြီးတော့ဒီလိုကျင့်ကြရတာအဲဒီလိုကျင့်ကြတာကတော့ဗราတရားယူယူပဲအဲဒီတရားသမာဓိဉာဏ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေထူထမ်းလို့ရှိရင် အကျိုးကြီးရဲ့လို့ယုံကြည်ပြီးတော့ထူထမ်းတာတွေဒါကယူယူပဲသူကဒါကဗราတရားယူယူပဲဗราတရားသရာစိတ္တရာမှန်နေတယ်ဟောဒီဒီပေးခြင်းဝါပေးခြင်းစသည်ဖြင့် ညာကပေးလို့ပေးဘူးလို့အာငါဘယ်တော့မှဒီကိုယ်တော်ကတော့ပေးဘူးတာပဲကမ်းမှုတာပဲအဲငါသားသမီးတွေကိုအဲပေးဘူးကမ်းမှုတွေကျွေးဘူးတယ်ငါကိစ္စတွေကိုဆောင်ရွက်ဘူးတယ်ငါကျိုးတွေကိုဆောင်ရွက်ဘူးတယ်ဆိုပြီးတော့အဲဒီပုဂ္ဂိုလ်ကိုဆွမ်းလူကြီးဖြစ်စေသင်္ကလူကြီးတွေအဲ့ဒါကတော့ဒါအစ်စ်မဟုတ်ဘူးဘာလို့ဆိုလို့ချင်းဒါခင်မင်တာပဲသူယေရှုကိုယေရှုယေရှုတို့ပြန်လာပဲလူလောကမှာ အဲဒုက္ခကင်ကပေးသလိုပါပဲအဲ့ဒီသဘောရှိပြီးတော့နေတယ်ဒါကြောင့်မူလကသီလသမာဓိပညာကိုကြီးညိုတဲ့သရာတရားပြည့်သွားပြီတဲ့အဲ့ဒီသရာတရားမရှိတော့ဘူးလူချင်းချင်းဆက်ဆံတယ်လို့ပဲခင်မင်းရင်းနှီးမှုရောက်လာပြီတဲ့သရာနေရာပေမခင်မင်းရင်းနှီးမှုရောက်လာသရာမဟုတ်တော့ဘူးသရာပြည့်တယ်ဒါကြောင့်ဒီကြီးပင်းဝါပင်းစသည်တဲ့တရားဓမ္မတွေရင်းနှီးအောင်လုပ်တဲ့ဥစ္စာကုလဒုဒနာ တရားဓမ္မတွေကဗราတရားကိုဖြည့်စည်းတာတဲ့အဲဒီဖြည့်စည်းတဲ့နည်းဖြင့်ရလာတဲ့ပစ္စည်းတွေဟာကမိစ္ဆာစီဝပဲတရားသဖြင့်သင်မွေးမှုကုဝနာလပနာစသည်ရှိသေးတယ်ကုဝနာလူများအမွယ်ဖြစ်အောင်လို့ဟန်ဆောင်တယ်တရားမကျင်မဲနဲ့ကျင့်ရအောင်တရားမပြည့်စုံမဲနဲ့ပြည့်စုံရအောင်ဟန်ဆောင်တယ်အဲအဲဒီတော့ဟန်ဆောင်ပြီးတော့ပြောသည်ဖြစ်စေ အဲကိုမူရတဲ့ပြတိဖြစ်စေအဲဒီတော့ဟာဆောင်ပြီးတော့နေတဲ့ပုဂ္ဂိုလ်ကိုတရားကျင့်နေတာပဲတရားတွေပြည့်စုံနေတာပဲအရိယာပဲအဲညာနာပဲဆိုပြီးတော့ညှို့ပြီးတော့လူတိုင်းအဲဒါတွေကမိစ္ဆာပြီးပါဖြစ်တယ်ဒီဥစ္စာတွေမတရားတဲ့ညာတာတွေမဟုတ်ဘဲနဲ့အဲကုဏလပနာစသည်တွေများပါတယ်ဒါတွေအကုန်လုံးပြောနေပြီဘူးရသော်ဘုရားကြီးအဲဝိနိသိခာဘုဒ္ဓအတိုင်း ကောင်းမွန်ကျင့်ကြံနေလို့ဒါဓမ္မတွေကကောင်းမွန်ကျင့်တာကိုကြီးညိုပြီးတော့ထူတာတွေအဲနေဒီပြည်ပညာရှိတွေအဲဒီလိုထူတာရတာကတော့စဉ်ကျေရတယ်ဒီအဲဒီလိုပြည်နဲ့သုံးဆောင်ပြီးတော့နေရင်ဒါသမာအဇီဝဖြစ်ပါတယ်အဲလူလောကမှာလည်းမကောင်းမှုအကုသိုလ်နဲ့မပတ်သက်ဖဲနဲ့ကောင်းသောလေလုံချင်းနဲ့ကောင်းသောရောင်းဝယ်ခြင်းနဲ့သမာဇီဝခေါ်တယ်။ကောင်းသောလေလုံချင်းဆိုတာဘဒ္ဒဝါတွေနှင်းစေနှိမ့်စေခြင်းမပြုဘဲနဲ့ကောင်းမောစိုက်ပြုပြီးတော့ တရားသဖြင့်သူကလောက်တိုင်းစားတော့ပြီးတော့နေတာလေညာသွားခြင်းတော့တရားကိုင်းကျွန်းလုပ်တဲ့ပုဂ္ဂိုလ်တွေကဒီလိုလုပ်နေရတာပါပဲဒါပေမဲ့လို့သူကလည်းမကောင်းတဲ့နည်းတော့ရှိမယ်ဆိုရှိနိုင်တယ်အင်းဒုညာဥစ္စာတွေငါရန်ရှိပြီးတော့ပေးရင်ပေးလိုက်တာတွေမပေးဘဲနဲ့ကိုယ်ပိုင်းတဲ့နေရာတွေကိုသွားပြီးကြလားအတင်းထွန်ရက်ပြီးတော့စိုက်ပြိုးလို့ဒီလိုဟာတွေလည်းရှိတော့ရှိနိုင်ပါတယ်အဲဒီလိုဟာတွေမဟုတ်ဘဲနဲ့တရားသဖြင့်စိုက်ပြိုးပြီးတော့နေကောင်းတော့လည်းလုပ်ခြင်း ကောင်းသောကုန်သွယ်ခြင်းကောင်းသောရောင်းဝယ်ခြင်းဆိုတာကလည်းပဲတရားတန်ဖို့ဝယ်တဲ့အခါလည်းသူထိုက်တန်တဲ့ဖို့ပေးအဲရောင်းတဲ့အခါကာလလည်းပဲထိုက်တန်တဲ့အဖိုးလောက်ပဲယူပြီးတော့ရောင်းကြတန်ကြပဲရောက်ကြတန်ကြပဲရောက်ကြတန်တာကနှစ်ကြနဲ့မရောက်နဲ့သုံးကြနဲ့မရောက်နဲ့ဒီလိုအမြတ်ကြီးတွေစပြီးတကလားမရောက်နဲ့ဒီလိုဆိုလို့ရှိရင်ဒါကကောင်းသောရောင်းဝယ်ခြင်းပါပဲအဲဒီလိုဆိုရင်ဒါသမအာဇီဝဖြစ်တယ်အဲဒါဒီလမကင်ခေါ်တယ်ဒီလမကင်တွေကတော့ တရားမထုတ်ခင်ကလေးကသီလဆောက်တည်တွေကပြည့်စုံလာပါပြီပုပ္ပေဝခောပနတကာယကမ္မဝဇိကမအာဇီဝသုတရိတ္တောဟောတိအာတာတုတရားအထုတ်ခြင်းကြနေသောယောဂီပုဂ္ဂိုလ်ဤကာယကမ္မကာယကံကိုမှုသီလကံဝဇိကမဝဇိကံနှုတ်မှုသီလကံမနောကမ္မအဲကာယကမ္မဝဇိကမအာဇီဝအာဇီဝသသမွေးခြင်းသီလကံဘုဘေဝ တရားမတော်မီရှေ့ဖို့သီလဆောက်တည်ခြင်းကပင်လည်းသူပရိသုတ်တော်ကောင်းစွာဆင်ခြင်ခဲ့ပြီးဟောဒီဖြစ်ပေ၏မြတ်စွာဘုရားဟောထားတာတရားဟောပါဠိပါသက္ကရာမဟုတ်ပါဘူးတိကမဟုတ်ပါဘူးတရားမထုတ်ခင်ကတည်းကသီလဆောက်တည်လိုက်ရခြင်းဒါတွေပါသွားပြီပါဠိပါရဝေရဏိစသည်ဖြင့်ဆောက်တည်ပါသွားပြီအဲဆောက်တည်တဲ့ကမဲခင်၃ပါးကလည်းမှတ်တိုင်းမှတိုင်းပါဝင်ပါလေတဲ့အဲဒါတွေပေါင်းလိုက်လို့ရှိရင် မဂ္ဂင်7ပါးတရားဖြစ်ပါတယ်အဲဒီမဂ္ဂင်7ပါးတရားဓမ္မမဂ္ဂင်7ပါးဓမ္မမဂ္ဂင်7ပါးဒါရီယာလောဘမဖြစ်ရအောင်ဒေါသမဖြစ်ရအောင်ရှုမှတ်ပြီးတော့ပဲနေတာပဲနေနိုင်ကြတယ်မှတ်တယ်မှတ်တယ်ဟာလောဘကိုလည်းပဲနေတာဒေါသကိုလည်းပဲနေတာပဲအဲဒါမိသိမပရိဒါချင်းတဲ့တိုင်းရှုမှတ်ပြီးဝိပဿနာဉာဏ်ရှင်းတာနဲ့ခါကာလကြတဲ့ရှင်အဲသောတာပတ္တိမဲ့ရောက်သောတာပတ္တိမဲ့ရောက်လို့ရှိရင် အပယ်လာကြောင့်ဖြစ်တဲ့လောဘအကျမ်းစားတွေမဖြစ်ဘူးအပယ်လာကြောင့်ဖြစ်တဲ့ဒေါသအကျမ်းစားတွေမဖြစ်တော့ဘူးသူစိတ်ကျမ်းစားတွေမဖြစ်တော့အဲ့ဒါတွေပယ်ပြီးသားဖြစ်သွားတယ်ဒါရာမိမကတော့ကျမ်းသားနဲ့ကာမရာဂတို့ဇာဝရတို့ပယ်တဲ့ဒါကသိပြီမထင်ကြဘူးအနာဂါမိမဲ့ကြတဲ့အခါကာလကျတော့ကာမရာဂကာမဂုဏ်နဲ့စပြီးပါတာတွေအကုန်ပယ်တယ်ဇာဝရဒေါသတွေလည်းအကုန်ပယ်တယ်အဲဒီမှာအကုန်လုံးပယ်သွားတယ်အရဟတမေရောက်တဲ့အခါကျတော့ကျန်တဲ့ ရူပယာအရူပယာကတော့မာနတော့စာကြည့်တဲ့တရားတွေအကုန်လုံးကိလေသာတွေအကုန်လုံးပယ်ပြီးတော့သွားတယ်အဲဒါမေဇိမပရိဒါချင်းကကိလေသာတွေပယ်သွားပုံပဲလောဘကိုလည်းပယ်တယ်ဒေါသကိုလည်းပယ်တယ်အဲဒီတိုင်းကြည့်ရမယ်လို့ဆိုလိုပါတယ်အဝိယောဂီပုဂ္ဂိုလ်တွေမြင်နိုင်ကြတဲ့ဓဝါကြောင့်ပါပေါ်တိုင်းပေါ်တိုင်းရှုမှတ်နေတာအဲဒီလောဘကိုလည်းပယ်ဝကျင့်နေတာပါပဲမှတ်တိုင်းမှတ်တိုင်းလောဘကိုလည်းပယ်နေတာပဲဒေါသကိုလည်းပယ်နေတာပဲဒါမေဇိမပရိဒါချင်းနေကျင့်နေတာအဲ့ဒါ zana dị wụ agụodaghị le dzanabediụahọrọmdzrtụ bee yanị aụodal dyi မှန်စွာမြင်ပြီးကြာမိမှန်ကမှန်စွာပြောပြကြာမှုလမ်းမှာမှန်စွာကြောင်းညာမှရမှန်ကစူစိတ်ကရှိရမယ်လမ်းမှာဒါကတော့ဒီလုံးဝသူတို့လေးနဲ့မှရအောင်လည်းမကင်ကြပါတရားရမှန်စွာမြင်ပြီးသမာဓိရှိတော့ကြာမိမှန်ကသမာသင်္ကပ္ပမှန်စွာပြောပြမှန်စွာပြောတယ်မှန်စွာပြုတယ်သမာဝါစာသမာကမ္မန္တကြာမှုလမ်းမှာဒီကြရတယ်မှာလမ်းမှာလည်းဒီကြရတယ်သမာအပြီးပါမှန်စွာကြောင်းညာ သမ္မာဝါယာမမှတ်ရမှန်ကအမှန်တိုင်းမှတ်ရတဲ့သမ္မာသတိသူ့စိတ်ကမင်္ဂန်စွာသူ့စိတ်ပြီးတော့ကပ်သွားချူချူရတဲ့အာယုံလေးတွေမှတ်တိုင်းမှတ်တိုင်းဟာတခါလဲပေါင်းနေပင်နေစသည်နဲ့မှတ်မှတ်ရအာယုံလေးကပြည့်ပြည့်ကပ်ကပ်သွားအနိကသမารီလေးပြည့်မှတ်တိုင်းမှတ်တိုင်းပြည့်အဲ့ဒါသမ္မာသမารီဒါမဂ္ဂင်7ပါးတရားရှိရမလားမှာအဲ့ဒါလေးတော့တစ်ခေါက်ပဲဒါဆိုပဲရတယ် မန်စွာမြင်သည့်ပြာမိမငါမန်စွာမြင်သည့်ပြာမိမငါမန်စွာပြောပြုရှာမှုလားမန်မန်စွာပြောပြုရှာမှုလားမန်မန်စွာကြောင့်ညမှတ်ရမင်္ဂံမန်စွာကြောင့်ညမှတ်ရမင်္ဂံသူဇိုက်ကရှိရမလားမန်သူဇိုက်ကရှိရမလားမန်ဒါတော်ပါပြီဒါတွေကတော့တို့လိုမှတ်ခြင်းမှတ်ရအောင် အဲ့ဒါကပထမတစ်ဆုံးပြီးသွားပါပြီဒုတိယတစ်ဆုံးဒေါသောစအဲကောရောစပါဘကောဥပနာဟောစပါဘကောကောရောစအမျက်ထွက်ခြင်းသည်လေပါဘကောယုံမာဤဥပနာဟောစာယညုခွဲခြင်းသည်လေပါဘကောယုံမာဤခုနဒေါသဆိုတာထဲမှာကောရဥပနာဟာပါဝင်သွားပါတယ်ဒါပေမဲ့လို့ဟိုဒေါသကတော့ အားလုံးနဲ့ဆိုင်ပါကြအခုဒီဟာကတော့အသေးစိတ်ဒေါသတွေကအမြဲထွက်တယ်ငါမညာအမြဲထွက်ယုံပဲဒါကကောရလို့ခေါ်တယ်မမြင်ရင်လားမြင်ရမကြားရင်လားကြားရမနာရင်လားနာရအဲမစားရင်လားစားရမတွေ့ရင်လားတွေ့ကြည့်ရကိုယ်စိတ်ကူးတဲ့မပေါ်ခြင်းတဲ့အာရုံတွေကပေါ်အဲဒီဒုက္ခကာရမှာပေါ်တာအမြဲထွက်တတ်တယ်အထူးအားဖြင့်တော့ဘယ်လိုမှထွက်တာတော့ဆိုတော့ မကြားရင်လည်းကြားရတဲ့အခါမှာကိုယ်စက်ကမတွေ့ထင်ရင်လည်းတွေ့ထရတဲ့အခါကာလတွေမှာဒေါသဖြစ်တတ်အဲဒါမကြားရင်လည်းကြားလို့ချင်းစကားလုံးတွေတစ်လုံးနဲ့လည်းဒေါသကဖြစ်တယ်အစတုန်းကအမနာအိန္ဒိယအမနာသိမ်မွေ့ပြီးတော့နေတဲ့ပုဂ္ဂိုလ်တရားမကြားရင်လည်းစကားလုံးတွေတစ်လုံးကြားလို့ချင်းရုပ်နဲ့ဆိုတာဒေါသဖြစ်တာဒီတိုင်းနေနေလို့ချင်းဒီပုဂ္ဂိုလ်က ဒေါသနဲ့ကင်းနေသေးလေကင်းနေလေသလားလို့တော့အောက်မရတဲ့ပုဂ္ဂိုလ်ပဲဒါပေမဲ့လို့သူမကြိုက်တဲ့စကားလုံးလေးတစ်လုံးကြားလို့ရှိရင်အဲဒေါသထွက်လာတယ်မြစ်ထွက်လာတယ်မြစ်ထွက်လာမွေဟောက်ကြီးများနဲ့တူတယ်ဆိုတာကိုမွေဟောက်ကြီးများခဲနဲ့သွားပေါက်လိုက်ရှုနေဆိုထရုပ်ကလေးနဲ့ထိုးလိုက်ရင်လည်းရှုနေဆိုထမပြင်းကြီးထောင်အဲဒါလည်းဒီကောရမြစ်ထွက်တယ်ဆိုတာမကြိုက်တဲ့အာရုံနဲ့တွေ့ရုပ်ကလေးထလာတာကသူကမှုနာပေါ်တယ် အဲအမြဲထွက်ရုံနဲ့မကဘူးတဲ့ရာညှိုးဖွဲ့တာကဥပနာဟာဒါကတော့သိထားတာပေါ့မင်းကလုံနေတဲ့ကလုံးပေါ်ကငါပြန်ပြီးစားချင်မယ်ဆိုတဲ့အနေမျိုးနဲ့အဲဒီတော့ညာညှို့ဖွဲ့တာဒါတော့ဆိုးတယ်ဘောရမြက်ထွက်ယုံနေပထမစိတ်ဆိုးယုံနေလည်းပဲဆိုးနေပြီစိတ်ဆိုးယုံနေမကဘူးတခါလဲမကြင်မချနိုင်အောင်လို့ဆွဲမှတ်တာဥပနာညာညှို့ဖွဲ့တယ် ။ညာညိုးပွဲတာမှာအာဂါတဝတ္ထုဆိုတာ၉ပါးရှိပါတယ်။ကိုအကျိုးမဲ့ကိုဈေးကလုတ်ခဲ့လို့ဒီလိုညာညိုးပွဲတာပြီ။ယခုလုံနေလို့ညာညိုးပွဲတာပြီ။နောင်လည်းပဲငါအကျိုးမဲ့လုပ်လိမ့်မယ်လို့မျှော်လင့်ပြီးတော့ညာညိုးပွဲတာပြီ။ဒါကိုအကျိုးမဲ့နဲ့စပ်ပြီးတော့ညာညိုးဖွဲ့တာ။ ဒီလိုဟာငါအကျိုးမဲ့ကိုရှိကဘယ်လိုပဲလုပ်ခဲ့ပြီဆိုရင်အဲ့ဒါတွေကိုတွေးပြီးတော့လည်းဒီလိုဉာဏ်မျိုးပွဲနောက်ငါအကြောင်းညွှန်တဲ့ခါကျရင်မင်းအကျိုးမဲ့လည်းငါလုံးမဲ့ဆိုတဲ့အနေနဲ့ဖြေလိုက်ဦးမယ်ဆိုတဲ့အနေနဲ့ဉာဏ်မျိုးပွဲအခုလောလောဆယ်မှာကိုကျိုးမဲ့ပြုတဲ့ပုဂ္ဂိုလ်လည်းမှားတာပဲနောက်ကျရင်ငါအကြောင်းညွှန်တဲ့ခါဒီလိုဖြေပါအဲဒီနေ့တစ်ချိန်ကျရင်ငါအကျိုးမဲ့သူလုံးမှာပဲဆိုပြီးတော့နောက်ရေးတွေးပြီးတော့လည်းအဲ့ဒီဉာဏ်မျိုးပွဲတယ်ဒါသုံးခုပေါ့ ကိုကျွန်းကိုကျွန်းမဲ့နဲ့စတယ်ဆိုကိုချစ်ခင်တဲ့ပုဂ္ဂိုလ်ရဲ့အကျိုးမဲ့ပြုရတယ်ဒီလိုသုံးခုပဲကိုနဲ့ချစ်ခင်ရင်းနှီးတဲ့ပုဂ္ဂိုလ်ရဲ့အကျိုးမဲ့ကိုအရင်ကသူပြုဘူးတယ်ဒီကူလည်းသူပြုတယ်နောက်လည်းပြုမှာပဲဒီကလည်းသုံးခုကိုမုန်းတဲ့ပုဂ္ဂိုလ်ရဲ့အကျိုးကိုဆောင်းနေဆိုတာအဲ့ဒါလည်းပဲသူကဉာဏ်ညှို့ခွဲတယ်ဘုရားဒီလူတယောက်ကိုမုန်းနေတယ်အရင်မုန်းတဲ့ပုဂ္ဂိုလ်ကိုအကူအညီလုပ်ပြီးတော့နေတဲ့ပုဂ္ဂိုလ်တွေသူကမုန်းတယ်အဲ အဲ့ဒီပုဂ္ဂိုလ်နဲ့ကိုယ်နဲ့တော့ဘာဆိုင်ကိုကျိုးမဲ့တွေဘာတွေတော့ဘုလူကပြုတာပေါ့ဒါပေမဲ့လို့ကိုမုန်းတဲ့ပုဂ္ဂိုလ်ရဲ့အကျိုးကိုဆောင်ရနေတယ်ရှင်မုန်းတယ်တဲ့ဥစ္စာတွေအများကြီးရှိတယ်တော့ကိုမုန်းတဲ့ပုဂ္ဂိုလ်ရဲ့အကျိုးကိုရှင်ကဆောင်ရမှုတယ်အခုသူဆောင်ရနေတဲ့နောင်လဲဒီလိုကငါမုန်းတဲ့ပုဂ္ဂိုလ်ငါရံသူရဲ့အကျိုးမဲ့အကျိုးဖြစ်အောင်လို့သူဆောင်ရအောင်မှာပဲကာသီကာသီနဲ့သူကာဝဲနေအောင်မှာပဲအဲဒီလိုပုဂ္ဂိုလ်မုန်းတယ်အဲ့ဒါကိုယ်သုံးခုရှိပါတယ် ကိုအကျိုးမဲ့နဲ့စပြီး၃ခုကိုချစ်တဲ့ပုဂ္ဂိုလ်ရဲ့အကျိုးမဲ့နဲ့စပြီး၃ခုကိုမုန်းတဲ့ပုဂ္ဂိုလ်ရဲ့အကျိုးဆောင်ရတာနဲ့စပြီး၃ခုအားလုံးကိုခုရှိအာထာနာကောပါဆိုတာတစ်ခုရှိတယ်။အရာမဟုတ်ရသိမဆိုးသိမဲ့နဲ့သိဆိုတာခလုတ်တိုက်တယ်။ခလုတ်တိုက်မင်းတိုက်ရမလားကွာဆိုပြီးသူကခြေတော်နဲ့ထပြီးတော့တိုက်လိုက်တာပဲရှိသေးတယ်။အဲဒါနဲ့ခုံလိုက်ဒုံးနဲ့ရိုက်လိုက်လူကြီးတွေငါတိုက်ရမလားဆိုပြီးတော့မှန်ကတော့ခလုတ်ကတိုက်တာပေါ့ကိုကသွားတယ်။ ဒါပေမဲ့သူကစိတ်ဆိုးတာညာညိုးဖွဲ့အဲဒီခလုတ်ကိုညာညိုးဖွဲ့ခလုတ်ဆိုတာအသက်မရှိတဲ့ဥစ္စာပဲသူကဘာမှမလုပ်တာဘူးစိတ်ဆိုးတာဥစ္စာမဟုတ်ပါဘူးတော့သူကမိုးရွာလို့လည်းစိတ်ဆိုးတာရှိတယ်နေပူလို့လည်းစိတ်ဆိုးတာရှိတယ်အဲဒီရင်ဟာတွေလည်းဒီလိုပါပဲအသက်မရှိတဲ့ဥစ္စာတွေစိတ်မဆိုးတဲ့ဥစ္စာတွေကြောက်ပြီးတော့စိတ်ဆိုးနေစူးစူးရင်စိတ်ဆိုးတယ်အဲဒီလိုဥစ္စာတွေ အဲဒီအသက်မကြီးတဲ့ဥစ္စာတွေဆိုတော့သူကတမင်တကာလောက်တာပေါ့အကြောင်းမမျိုးလို့ဖြစ်တဲ့ဥစ္စာတွေအဲဒါတွေကိုသိဆိုးတဲ့ကအာထာနာကောပါတဲ့သိဆိုးတဲ့နေရာမှာသိဆိုးတာတဲ့အဲဒါပါထည့်လို့ရှိရင်ဆယ်ခုရှိတယ်ညို့ပွဲအဲဒီဆယ်မျိုးတဲ့ကဘယ်မျိုးနဲ့ဖြစ်ဖြစ်ညာညုတ်ဖွဲ့တဲ့ဥပ္ပနာဟာငါဥပ္ပနာဟာဆိုတာညာညုတ်ဖွဲ့တာပါပဲပါဠိလိုဥပ္ပနာဟာလို့ခေါ်လို့သူဟာလည်းမပြောင်းအောင်လို့ထည့်တယ်ညာညုတ်ဖွဲ့တာညာညုတ်ဖွဲ့တာပဲမြဲထွက်တာမြဲထွက်တာပါပဲ သူပါဠိလေးမပြောင်းအောင်လို့ထည့်ထားပါတယ်။ဒါကြရရုံပါတယ်တဲ့။ဒါလေးအားကြီးလာလို့ရှိရင်ဖြင့်ကိုအကျိုးမဲ့သူကျိုးမဲ့ဖြစ်စေရတယ်။ကဲလာလည်းဆိုလိုက်ကြအောင်အမြဲထွက်တဲ့ကောရာလည်းရုံပါသည်။အမြဲထွက်တဲ့ကောရာလည်းရုံပါသည်။ဉာဏ်ညိုးဖွဲ့တဲ့ဥပနာဟာလည်းရုံပါသည်။ဉာဏ်ညိုးဖွဲ့တဲ့ဥပနာဟာလည်းရုံပါသည်။ကောရာကိုလည်းပင်ယံကောရာကို နာဟကိုလည်းပယ်ရန်လေလမှာကျင့်ရှိသည်လေလမှာဘယ်ဟာလဲဆိုစဉ်ဘယ်ခင်ပြပါနပြပင်ဖြစ်သည်ဘယ်ခင်ပြပါနပြပင်ဖြစ်သည်အဲသိလျှောက်တဲ့ဒီတိုင်းမှာပဲဒါရီဒေသနာတွေမှာတော့ဒီလိုသက္ကသကတဲ့နောက်နိုင်ငံပုဂ္ဂိုလ်တွေကတော့ဒီဥစ္စာတွေသူကအပြစ်အပြစ်တင်တယ်ဒါရီသက္ကသကလည်းပြင်းပြကောင်းတယ်ဆိုပြီးတော့ပြင်းတယ်ဒါပေမဲ့လို့ဒေသနာတော်တွေက ဇနီးတဲ့ထားအကုန်လုံးဒီလိုပဲဇာလာတွေပါတယ်ထိုးထားပါတယ်မြုပ်ထားပါတယ်အခုဒီမှာလည်းတော့လည်းပြောဇာလာမြုပ်လိုက်နောက်ပြီးတော့လေးနာပါကမက္ခနဲ့ပလာကတုံကြည့်တယ်သူကျေးဇူးကိုခြေဖြတ်တဲ့မက္ခလည်းရုပ်မာပြီမြင်မြသူကိုဘုံပြရင်လည်းဗနာဟလည်းအကလာကလည်းရုပ်မာပြီသူကျေးဇူးကိုခြေဖြတ်ကျေးဇူးရှိတဲ့ပုဂ္ဂိုလ်ကျေးဇူးကပ်ပြီးတော့ ပြောတာဆိုတာပြုမှုတာတွေရှိပါတယ်တချို့မိဘတွေကသာသမီတွေအနာကျေးဇူးပြုတာသာသမီတွေကကြည်လာတဲ့ခါကျမိဘတွေကျေးဇူးမတင်ဘူးအဲသူတို့ကျေးဇူးမတင်ဘူးမိဘတွေဘာမှကျေးဇူးမရှိဘူးဆိုပြီးတော့သူတို့ကကျေးဇူးကားတဲ့သဘောလိုရှိပါတယ်ခုဒီကာလမှာဒီလိုဟာတွေကရင်းရင်းဆိုင်ဆိုင်ပြောတာဆိုတာတွေကြည့်တဲ့မိဘတွေဘာမှကျေးဇူးတင်ကြမရှိဘူးတဲ့ဘာလို့လဲတော့ဆိုမိဘတွေသူအာသာသမီတွေ ဓမ္မင်္ဂါအကျိုးအကျိုးများအောင်လို့ပြုလို့တာမဟုတ်ဘူးတဲ့သူတို့ကသူတို့အစင်မသိတော့ဒီသားသမီးတွေရလာတာပဲရလာတော့သူတို့တောင်းဝန်တရားရှိလို့သူတို့ပြုစုစောင့်ရှောက်တာပဲတဲ့ဘာမှကျေးဇူးတင်ညာမရှိဘူးဆိုပြီးတော့ဒီလိုဟောပြောပြီးဝါဒတွေသူသွင်းနေတဲ့ပုဂ္ဂိုလ်တွေကလည်းကျေးဇူးတာပဲသူစားသူစားတွေမက်ခါတွေဟောဒီဥစ္စာတွေဆရာသမားတွေလည်းဆရာသမားကတပည့်တွေကိုစောင့်ရှောက်ပြီးတော့ထားတော်ကြီးလာတဲ့ခါကာလကျတော့ဆရာသမားရဲ့ကျေးဇူးဘာမှမရှိဘူးငါဥစ္စာငါပုံတော်တော်ဖြစ်ပြီးတော့တတ်ပြီးလာတယ်ဆိုပြီးတော့ ဒီလိုကျေးဇူးကားလာရှိတယ်ဒါကမေခါခေါ်တယ်ကျေးဇူးရှိတဲ့ပုဂ္ဂိုလ်ကိုကျေးဇူးမတင်ခြင်းပဲနဲ့ကျေးဇူးကားပြီးတော့နှလုံးသွင်းတာလို့ပြောဆိုတာလို့ဒီလိုဟာတွေကမေခါခေါ်တယ်ဒါသာဝိကျမ်းကလည်းစပြီးတပုတ်တလေပဲဖြစ်ဖြစ်နားမလဲလို့နားလဲတဲ့ပုဂ္ဂိုလ်ထာမေးရတယ်မေးတော့ပြောလိုက်တော့သူသိသွားတယ်အကျေးဇူးတရားမှာပဲဒါပေမဲ့လို့နောက်တစ်ချိန်ကျတော့အဲ့ဒီကကိုယ့်ဟာကိုယ်သိသလိုလို ဟိုပုဂ္ဂိုလ်ဆောင်ရွက်လို့ကိုသိလာတဲ့ဟာကျေးဇူးမရှိသလိုလိုအဲဒီတော့မယုံမသိစိတ်တွေလည်းဖြစ်တာလည်းအဲဒါလည်းမခပဲဒီဥစ္စာယုံပါတယ်ဟုတ်ပါတော်တော်ယုံပါတယ်ဥစ္စာပါဒီကျေးဇူးရှိတာသိပါမှာပေါ့ကျေးဇူးကတော့ပဲဖြစ်နေမတတ်နိုင်လို့ဆိုတာကျေးဇူးမဆနိုင်ရင်ဒါတော့ကျေးဇူးရှိတယ်ဆိုတာသိပါမှာပေါ်တော့တော့ဒါတော့မှကျေးဇူးမတင်ရင်လို့ရှိရင်သူကတော်တော်ယုံပါတယ်သဘောပဲမြင်ရတဲ့သူကိုဂုံပြိုင်းတဲ့ပလာသတဲ့ယုံပါတယ်ပလာသဆိုတာကတော့ ကိုယ်နဲ့အဖက်မတန်တဲ့ပုဂ္ဂိုလ်အဖက်တန်တယ်လို့လုပ်သာမတာပဲနဲ့သာတတ်တဲ့ပုဂ္ဂိုလ်တွေနဲ့အတူတူပဲတော့အောင်းမယ်ကိုယ်နဲ့ဓာနုပဲတော့အောင်းမယ်ဒီလားမရှိပါပဲနဲ့ဒီလားရှိတဲ့ပုဂ္ဂိုလ်နဲ့အတူတူပဲတော့အောင်းမယ်တရားမရှင်းပါပဲနဲ့တရားရှင်းတဲ့ပုဂ္ဂိုလ်နဲ့အတူတူပဲတော့အောင်းမယ်အဲဒီတော့ဟာလေဒီမှားတဲ့သဘောပါပဲညဇာပြားဤသာသနာတော်မှာဆိုလို့ရှိရင်တချို့သာပေမတ္တကျမ်းဂန်မတ္တနဲ့ပြီးမှ အဲဒီသာသနာပေါ်ကြောက်လာပြီးတော့ဒါပေကျမ်းကတတ်တဲ့ပုဂ္ဂိုလ်တွေအတူတူပဲလို့အောင်းမဲ့ပြီးဂုံမြိုင်ဂုံတုဂုံမြိုင်လောက်ပြီးတော့ပြောလိုက်ခေါ်လိုက်ဒီလိုဟာတွေရှိတတ်ပါတယ်အဲဒါတွေကပလာသားတွေခေါ်တယ်သာမဏေတဲ့ပုဂ္ဂိုလ်ရသာရတဲ့ပုဂ္ဂိုလ်တွေကိုဂုံတုဂုံမြိုင်လောက်ပြီးတော့ပြောတယ်ဒီဒီလိုပုဂ္ဂိုလ်ကြီးတဲ့သူလည်းပဲမတိတာရှိတာပါပဲအတူတူပါပဲကိုလိုပါပဲဆိုပြီးတော့ဓာတ်လို့လုပ်ပြီးတော့ပြောတယ်ကပလာသားခေါ်တယ်အဲဒီဥစ္စာတွေလည်းပဲယုံပါတယ် ဘုံမပြိုင်နေတာတွေကိုသွားပြီးတော့ဘုံပြိုင်တာကိုပလာကကျုံးပါတဲ့သဘောပါအဲ့ဒါကိုလည်းပယ်ဖို့ရမေဇိမာပရိသလားရှိတယ်လို့ဆိုလိုပါတယ်အဲ့ဒါတွေသူတို့ဆိုရတယ်ရှင်းကြောင်မသွားနဲ့သူကဟောလို့ပြီးမှာမဟုတ်သူကျေးဇူးကိုခြေဖြတ်တဲ့မက္ခလည်းယုံပါသည်သူကျေးဇူးကိုခြေဖြတ်တဲ့မက္ခလည်းယုံပါသည်မြင့်မြတ်သူကိုဂုံပြိုင်တဲ့ပလာတာလည်းယုံပါသည်မြင့်မြတ်သူကိုဂုံပြိုင်တဲ့ပလာတာလည်းယုံပါသည် ကြပြီးတော့မခါကိုလည်းပယ်ရန်ပလာတာကိုလည်းပယ်ရန်နေဒီမှာပြိပြအလယ်လားမှအကျင့်ရှိသည်ဆိုတာကိုသိရတိုင်းပဲဒီကလောဘကိုလည်းပယ်ရန်ဒေါသကိုလည်းပယ်ရန်လယ်လားမှအကျင့်ရှိသည်ဆိုတဲ့အတိုင်းပဲမခါကိုလည်းပယ်ရန်ပလာတာကိုလည်းပယ်ရန်လယ်လားမှအကျင့်ရှိသည်သာတယ်ဒါကတူသွားတာမြုပ်တယ်ငါးနာမပါ မလာတော့တဲ့မနာတော့တဲ့အိတ်သာလဲယုံပါပြီဘယ်မစီရလဲမစီရလဲယုံပါပြီဒါတော့ဒီကြည့်အိတ်သာသပါပိကမစ္စရိယံသပါပကံအိတ်သာသအနာလိုခြင်းသဘောသည်နိပါပိကယုံပါ၏မေတ္တိယံသာဝန်တို့ခြင်းသဘောသည်နိပါပကံယုံပါ၏အိတ်သာဆိုတာ ကိုယ်တဲ့ပါပြီးပြည့်စုံတဲ့ပုဂ္ဂိုလ်ကြီးမနာလိုတာတဲ့ကိုယ်တဲ့ပါမနာလိုဒီလိုလည်းပြောလို့ဆိုပြီးကြည့်ရကိုယ်တဲ့ပါလို့ရှိရင်မနာလိုဘူးကိုယ်တဲ့ဒီဒီဥစ္စာပြည့်စုံတဲ့ပုဂ္ဂိုလ်တွေမနာလိုဘူးကိုယ်တဲ့ရုပ်စင်းလှပါတဲ့ပုဂ္ဂိုလ်တွေမနာလိုဘူးကိုယ်တဲ့ကြီးမုန်းဝယ်ကုန်တဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေမနာလိုဘူးကိုယ်တဲ့ပညာတတ်တဲ့ပုဂ္ဂိုလ်တွေမနာလိုဘူးဒါလည်းရှိတယ်ဣဒ္ဓခေါ်တယ် မေစရိယဆိုတာကတော့ကိုယ်ပိုင်ဆိုင်တဲ့ဥစ္စာတွေသူများမပိုင်ဆိုင်ခြင်းဘူးကိုယ်မှရှိတဲ့ဥစ္စာတွေသူများမပြည့်စုံခြင်းဘူးကိုယ်သာပြည့်စုံနေတယ်မေစရိယ၅မျိုးခွဲပြီးတော့ဟောတာကုလမေစရိယအဲဒါကတော့ကုလမေစရိယဆိုတာညာတော်များနဲ့စပ်ပြီးတော့တရားဓမ္မတွေ ဒကာရမတွေနဲ့ကိုကိုနဲ့သက်တဲ့ဒကာရမတွေသူများသူများနဲ့သက်တဲ့ဒကာရမဖြစ်စဉ်ကိုကြည်ညိုတဲ့ဒကာရမတွေသူများနဲ့သူများမကြည်ညိုခြင်းသူများနဲ့မသက်သက်ခြင်းမှုတွေတော့ပါဘောလူလောကမှာလည်းကိုယ်နဲ့ယဉ်နေတဲ့ပုဂ္ဂိုလ်တွေသူများနဲ့မယဉ်နေခြင်းမှုသာအတူတူပါပဲအဲကိုယ်နဲ့ခင်မယဉ်နေတဲ့ပုဂ္ဂိုလ်သူများနဲ့မနိစ္စခြင်းမှုမယဉ်နေခြင်းမှုဒါကုလမေတ္တရာသဘောပါလာဘမေတ္တရာလာလာဘရတဲ့နေရာမှာကိုယ်သာရခြင်းနဲ့သူများမရခြင်းဘူးသူများမရခြင်းဘူး အာဝါသမစ္စရိယအဲနေရာထိုင်ခင်းနဲ့စသည်ဒါတော့ရာများနဲ့ပို့ပြီးတော့ဆိုင်ပါတယ်။မိုင်းကကြောင်းတို့ဘာတော့မှမဟုတ်ဘူး။အဲပါလေ။ဒါနဲ့ဒရင်ပီလာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကြီးမနေခြင်းမှုကိုယ်သာပိုင်ဆိုင်ပြီးကိုယ်သာနေကိုယ်သာနေခြင်းလည်းမများမနေခြင်းဘူး။အဲဒါကအာဝါသအာသမစ္စရိယ၊ကုလမစ္စရိယ၊လာဘမစ္စရိယ။ဝဏမစ္စရိယ။ အဲဝဏမစီယဆိုတာဂုံကျေးဇူးတွေနဲ့စပြီးတော့ကိုယ်မှာကဂုံကျေးဇူးတွေပြည့်စုံခြင်းနဲ့ကိုယ်ပြည့်စုံတဲ့ဂုံကျေးဇူးတွေနဲ့သူများမပြည့်စုံခြင်းမှုဓမ္မမစ္စရိယသာဝိကျမ်းကတတ်သိမှုနဲ့စပြီးကိုယ်သာတတ်သိခြင်းနဲ့သူများမတတ်သိခြင်းမှုဒါအထူးအပြင်ကရဟန်းတော်တွေကိုယူရပြီးဟောထားပါတယ်လူတွေမှလည်းထိုက်ခြင်းများတယ်ဆိုတော့ပါဝင်ပါတယ်အဲဒီအိဋ္ဌမစ္စရိယဟာယုံပါတယ်ယုံပါတယ်တရားပဲဘာမှမစားမတော့ပါနဲ့အကုသိုလ်ဖြစ်တာ လူများတွေချမ်းသာကောင်းစားနေကြီးပွားနေတာတွေကိုတက်တက်မနာလို့နေတာဘာမှအကျိုးကြည့်တာမဟုတ်ဘူး။နာအိဒါဆိုတာတရားစိုးပဲနာဆိုးတဲ့ဥစ္စာတွေ။ဘက်ကပညာသုံးပါမကြမ်းင်းကလူတွေနတ်တွေကာမဘုံကပုဂ္ဂိုလ်တွေချမ်းသာခြင်းများတယ်အလုံးချမ်းသာခြင်းများတာကြီးတယ်ပဲ။ ဟိုလူကလည်းချမ်းသာခြင်းနဲ့ဟိုနတ်ကလည်းချမ်းသာခြင်းနဲ့ဟိုသတော်ကလည်းချမ်းသာခြင်းနဲ့ဆင်းရဲခြင်းတဲ့ပုဂ္ဂိုလ်မရှိဘူးဆင်းရဲလုံးမရှိတာကြီးတဲ့ချမ်းသာခြင်းရတာကြီးတဲ့အားလုံးချမ်းသာခြင်းရပါရင်လည်းဘာကြောင့်မချမ်းသာပဲဖြစ်ရသလဲဆင်းရဲနေရတယ်ဆိုတာပဲတရားမင်းကမြတ်စွာဘုရားမင်းအဲဒီမင်းကိုမြတ်စွာဘုရားဖြေထားတယ်အဲ့ဒါကိုဘုန်းကြီးအတူတူကလေးတောင်းဖို့ကလေးအရင်ကလည်းဟောဘူးပါကာမဘုံကနတ်လူများတို့ ကောင်းစွာပြည့်ဝဘေးရန်ပလေအေးမြချမ်းသာနေလိုပါလေကာမဘုံကနတ်လူများတော်မှာငကားဒီကလုံးတွေပါပြီးပါပါတယ်ဒီမှာကကာမဘုံသားတွေနားနေလို့ဒီပြန်လည်းကာမဘုံသားတိဆန်ရပါတယ်အကုန်လုံးပေါ့ကာမဘုံကနတ်လူများတော်ကောင်းစွာပြည့်ဝဘေးရန်ပလေ ကောင်းစားကောင်းစားမှုတွေပြည့်စုံပြီးတော့ဘေးရန်တွေကင်းစင်ပြီးတော့နေကြရတယ်ဒုနဲ့ဒုနဲ့ရမဖြစ်ချင်ကြဘူးရန်လို့မရှိခြင်းဘူးကောင်းစားချမ်းသာပြီးတော့နေကြရတယ်ကောင်းစားပြည့်ပါဘေးရန်ပါလေအေးမြချမ်းသာအေးမြများချမ်းသာတာလည်းနေကြရတယ်လူတိုင်းလူတိုင်းဟာဒါမြည်နေတာလည်းတစ်ကဘာလုံးလျှောက်ပြီးတော့မေးကြည့်လူတိုင်းလူတိုင်းဟာအဲကောင်းစားချမ်းသာခြင်းရတာကြီးတဲ့ဘေးရန်အန္တရာယ်မရှိခြင်းဘူးဟိုလူကလည်းမရှိခြင်းဘူးဘေးရန်မရှိခြင်းဒီလူကလည်းဘေးရန်မရှိခြင်းဘူး လူဝါချမ်းသာခြင်းဒီလူဝါလည်းချမ်းသာခြင်းအကုန်လုံးညီးနေပါတယ်ဒီလိုညီးနေပါရင်နဲ့ဘာကြောင့်အလိုတိုင်းမကြည့်ပဲနဲ့ဆင်းရဲတွေနဲ့တွေ့ရသလဲဆိုတာမေးပါတယ်ကာမဘုံသာနတ်လူများတို့ကောင်းစားပြေဝဘေးရန်ပါလေအင်းမြချမ်းသာနေလိုပါလေဣဒ္ဓမေသေသူချုပ်ွေ၍ထင်ကြီးမကြဆင်းရသည်ဣဒ္ဓမေသေက

အမှန်အားကြီးဒိဋ္ဌိသတ္တဝါတွေလည်းရှိတော့ရှိတာသူတို့ကသဘာဝအားဖြင့်အားကြီးဓမ္မကအဲခွေးနှကောင်ကတကောင်တကောင်တခါလဲလိုက်တန်းပြေးတာဖြင့်တခါလဲကစားနေရအမှန်တရားမရင်းနီးကစားနေဓမင်းငယ်လေးတစ်ခုပြစ်ချလိုက်လို့ရှိရင်ဟောအဲတကောင်တကောင်ကြိုက်ကြတော့လာတယ်တခါလဲအဲဒီလိုလာတာအဲ့ဒါဣဒ္ဓမစ္စရိယမလားသိုးရတဲ့သဘောပါပဲအဲကြောင့် ကာမဘုံကနတ်လူများတို့ကောင်းစားကြည့်ဝဘေးရန်ပတဲ့ပြင်းများချမ်းသာနေလိုပါလေဣဒ္ဓမေစေသူချုပ်ပွေး၍ခင်ကြီးမကြဆင်းရသည်ဣဒ္ဓမေစီယဘာယောဇနာပြီးတာကဣဒ္ဓမေစီယဘာယောဇင်အကြောင်းကြောင့်တတ္တဝါတွေဆင်းရတယ်ဆိုတာမြတ်စွာဘုရားသိထားပါတယ်။ဒါလာလေးပဲအတူတူဆိုပြီးတော့သိသွားရမယ်။မနာလိုတဲ့ဣဒ္ဓလည်းရုံပါပြီ။ မနာလိုတဲ့ကာလည်းယုံပါသည်ဝန်တိုတဲ့မစ္စရိယာလည်းယုံပါသည်ဝန်တိုတဲ့မစ္စရိယာလည်းယုံပါသည်ဣဒ္ဓာကိုလည်းပေယံဣဒ္ဓာကိုလည်းပေယံမစ္စရိယာကိုလည်းပေယံမစ္စရိယာသမချင်းရှိသည်သေသမရှိသည်ဘယ်ဟာလဲဆိုရင်ဘယ်ဟာလဲဆိုရင်မဂ္ဂင်7ပါးမြတ်တရားပင်ဖြစ်သည်မဂ္ဂင်7ပါးတရား အဲဒီနိဗ္ဗာန်ကတရားနေရာတိုင်းသူကသေးကြီးပဲအကောင်းဆုံးသေးကြီးပဲကိလေသာတွေပဲဝယ်ရဒီသေးတခုတည်းဒီသေးတစ်ခွဲတည်းနဲ့အကုန်လုံးအောင်မြင်နေတာသိနေရကြသေးတစ်ခွဲတည်းနဲ့ဒီလေအမျိုးမျိုးသုံးပြီးသေကုသလိုပဲမေဇိမာပရိပဒါလည်းလားတစ်ခုတည်းနဲ့ဒီကိလေသာတွေအကုန်လုံးပယ်နိုင်တာပဲအဲ့ဒါဘာလို့ဆိုရင်အခုယောဂီရေရှုမှတ်နေတဲ့တရားပဲ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 တို့ဂုဏ်ကုံမြင်ပညာသင်နေတဲ့ပုဂ္ဂိုလ်တွေများအဲကိုယ်သာကိုယ်သာတတ်ချင်တာကိုသိချင်တာကိုယ်သာပညာတတ်ချင်တဲ့ကိုယ်သာသာမှုတော့အောင်မြင်တယ်အဲသူများတွေတတ်တယ်သာမှုပဲအောင်တယ်ဆိုတာဒီလိုဒီကနေပြီးတော့လည်းမကြချင်ဘူးသူကကြည့်ပါဘူးကြာကနေပြီးတော့လည်းဖြစ်တယ်နာယကလည်းဖြစ်တာစာယကလည်းဖြစ်တာဒုတိယအကုန်လုံးနေရာတကာနေဖြစ်တယ်။တောက်စီနေအောင်ပဲကိလေသာတွေကတော့ဘယ်မှမဖြစ်ဘူးလို့မအောင်မရဘူးဖြစ်တယ်။ကျောင်းရတော့တာဖြစ် အဲ့ဒါတွေမဖြစ်အောင်ဒီကမြင်တိုင်းကြားတိုင်းနဲ့ရှုမှတ်နေတော့မြင်ပြီးကြောက်ကြားပြီးကြောက်အဲနာပြီးကြောက်စားပြီးကြောက်တွေးပြီးပြီးကြောက်ဒီကုသနာကြာပြီးကြောက်ပေါ်တယ်ပေါ်တယ်ညာဖြစ်ပြီးကြောက်ဖြစ်ပြီးကြောက်ဒါတွေတွေ့နေရတော့ဘာမှမနာလိုစရာမရှိဘူးဘာမှဝန်တိုစရာမရှိဘူးနာလုံးဝန်တိုမှုတွေခါတဲ့ကျင်းသွားတာအဲကြောင့်မို့ဣဒ္ဓကိုလည်းပယမစ္စရိယကိုလည်းပယလေလာမကြီးရှိပြီပယလည်းဆိုရင်မဂ္ဂင်7ပါးမြတ်တရားပင်ဖြစ်ပြီးအကျူးမတဲ့မဂ္ဂင်7ပါးမြတ်တရား အကောင်းဆုံးသေးကြီးတဲ့ဒါနဲ့ပြရမယ်လို့ဆိုလိုပါတယ်ကိုယ့်ပြည်ကိုဖုံးကွယ်လှည့်စားတဲ့မာယာလဲရုပ်မာတယ်မာယာဆိုတာမာယာဆိုတာလှည့်စားတယ်လို့လှည့်စားတာကလည်းကိုယ့်ပြည်ကိုဖုံးကွယ်ကိုယ့်ပြည့်စည်နေတာပြည့်မရှိအောင်ဆောင်ပြီးတော့ပြည့်မရှိဘူးလို့သိခင်ရအောင်လို့ဖုံးကွယ်လှည့်စားတာမာယာလူရဲ့ရုပ်ရုပ်မာတယ် မရှိတဲ့ဂုံနဲ့ဝါကြွားဆင်းလဲတဲ့ဗာတိရလည်းရုပ်မာပြီးဗာတိရဆိုတာကတော့ကောက်ပြဆင်းလဲတဲ့ဘောကိုယ်မှမရှိဘဲနဲ့ကြည့်အောင်ဆောင်တယ်ဒီလားမရှိဘဲနဲ့ဒီလားကြည့်အောင်ဆောင်တယ်ကျန်ငါမတာဘဲနဲ့တပ်ပြီးအောင်ဆောင်တယ်နားမလဲဘဲနဲ့နားရအောင်ဆောင်တယ်ဒီပြုစာမရှိဘဲနဲ့ဒီပြုစာကြည့်အောင်ဆောင်တယ်အဲဒီလိုမရှိတဲ့ဂုံတွေနဲ့ဝါကြွားဆင်းလဲတဲ့ဥစ္စာဗာတိရအထူးအဖြစ်တော့ သရတိကပိကစာကသူတော်ကောင်းတရားတွေနဲ့မပြည့်စုံပါပဲနဲ့သူတော်ကောင်းတရားတွေနဲ့ပြည့်စုံရောက်လူတွေကျင့်မကျင့်ပါပဲနဲ့ကျင့်လို့ရောက်သူတော်ကောင်းစိတ်ကောင်းနှလုံးကောင်းမရှိပါနဲ့စိတ်ကောင်းနှလုံးကောင်းရှိရောက်တရားတွေနဲ့မပြည့်စုံပါပဲနဲ့တရားတွေနဲ့ပြည့်စုံရောက်အရိယာမဟုတ်ဘဲနဲ့အရိယာဖြစ်ရောက်ညာနာမဟုတ်ဘဲနဲ့ညာနာဖြစ်ဒီလိုဟာတွေအာဆောင်တဲ့ဝါကြဆင်းတဲ့သဘောသာတိယတွေရုပ်ပါတယ်သိချာရုပ်မှာလာတဲ့ဥစ္စာတော်တော်သိုးရတဲ့တရားအဲ့ဒါတွေလည်းပယ်ဖို့ရမေဇိမပတိဒါလာမယ်လို့ဆိုလိုပါတယ်သူ့ရှိမှပြီးတော့နေတာလေ မယုံမမှလို့ရှိရင်အဲ့ဒီမာယာဖုံးလွှမ်းနေတဲ့သဘောလည်းဖြစ်နိုင်တယ်။ဒါသေးရအာဆောင်ဝါကြဆင်းတဲ့သဘောလည်းပဲဖြစ်နိုင်တယ်။ဒါကတော့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းတော့သိမဖြစ်ပါဘူးတို့။အဲ့ဒီဘဝစစ်စစ်ကဝါဒနာနဲ့ထုံးလာတဲ့ပုဂ္ဂိုလ်တွေအဲ့ဒီမာယာတာတိရတယ်သိများတယ်ကျုပ်ပုဂ္ဂိုလ်တွေကသိမရှိပါဘူး။ကြောက်မှာပါ။အမာယာဥစုဇာတိတော့ညတ်တော်တရားဟေတုအမာယာဥစုဇာတိတော့ အမှားရဘူးမလဲစားမလဲစားလဲစားခြင်းကင်းတဲ့ဥစုဇာတိတော့ဆောက်မှတော်သဘောရှိတယ်ပုဂ္ဂိုလ်ဟာအေတုလာခဲ့ပါတဲ့ငါဘုရားသာသနာတော်မှာလာခဲ့ပါမာယာပါထိယကင်းတဲ့ပုဂ္ဂိုလ်လာခဲ့ပါအဲလာလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကိုတရားညွှန်ကြားမယ်ညွှန်ကြားလို့ရှိရင်တရားအားထုတ်ရင်ဟိုနေရာအတွင်းလည်းပဲတရားလူတရားနဲ့တရားနိုင်တယ်တဲ့ဒါလည်းတော့ပြီးတော့ကြားနိုင်တယ်မြတ်စွာဘုရားဟောထားပါတယ် အဲ့ဒါမာယာသင်လဲတဲ့သဘောကိုမှအပြည့်ရှိနေတာကိုဖုံးလွှမ်းနေတဲ့သဘောဟိုတရားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေမှာလည်းဒါအရေးကြီးတယ်။သရဏိငါ၅ပါးထဲမှာတရားပါနေတယ်ဆိုတာဖြောင့်မတဲ့သဘောမဖြောင့်မတဲ့သဘောမဖြောင့်မလို့ရှိရင်ချင်းသူကအာမရုပ်ပဲနဲ့အာထုတ်ဉာဏ်ဆောင်နေလို့ရှိရင်ဟိုမှာကမ္မဇ္ဇာပြည့်ပြင်မပေးရဘူး။ အဲဆွေရင်းရက်တွေရှိနေတာတွေကိုသူဖုံးလာပြီးတော့နေလို့ရှိရင်ပြောရင်ပြောလိုက်တဲ့အပြစ်တွေမှားယွင်းချက်တွေကိုမပြောဘဲနဲ့ထိညာထားလို့ရှိရင်ကြာပြည့်ပြမပေးတာဘူးလူမောဟာမှာလူမောဟာဖြစ်ပေါ်နေတဲ့ဥစ္စာတွေအမှန်တိုင်းပြောမှသိစရာကနေသိပြီလို့ပြောတာလူမောဟာမှာအမှားယွင်းတွေကိုဖုံးကွယ်ထားမစားဘူးဆိုတဲ့အစာတွေကိုတိတ်တိတ်ကြိတ်ပြီးတော့စားတာယောဂတွေကတက်တယ် အဲသူကမပြောဘူးပြောလို့ချင်းသိကြတာကြားခဲ့တာပေါ့ဘယ်နဲ့ယောဂဟာဒီကနေ့ဆိုလို့ရင်သက်တာကိုရဘယ်နဲ့ယောဂတွေတိုးနေပါလိမ့်မလို့ကြားခဲ့တယ်အဲတော့အဲ့ဒါဘုရားမတည့်တာတွေစားမိတော့ဘာစားမိလဲဆိုရင်ပြောလိုက်လို့ရှိရင်တော့သူကချင်းချင်းလေးနဲ့ဟိုမှာဖြေလို့ရတယ်။အဲ့တော်လည်းဖြေပြီးလို့ရှိရင်ဒါကျမ်းမာရရတာ။အဲဒီလိုမပြောဘူး မသိတော်တဲ့ဥစ္စာတွေဘာမှမစားပါဘူးချောင်ကျင်ပါလေဆရာပြောတဲ့အတိုင်းမကောင်းကောင်းနေပါတယ်ဗာစသည်ဖြင့်အဲဒီတော့လိန်လက်ပြီးတော့ဖုံးလွှမ်းထားလို့ရှိရင်အဲဒီယောဂအဲ့ဒီပုဂ္ဂိုလ်မှာယောဂဝေဒနာတွေတိုးဖို့ပဲအဲ့ဒီလိုပဲတရားထုတ်တဲ့ပုဂ္ဂိုလ်တွေလည်းကိုယ်မှာချွင်းချက်တွေရှိရင်ချွင်းချက်ကလေးတွေကြွားပြတယ်ပြမှကြီးကမှားနေတာလေးတွေသင်ပေးရတယ်အဲမပြည့်စုံတာတွေပြည့်စုံရောဆောင်းပြီးတကားလားဟိုမှာအဲသူများပြောတာတွေအတုလိုက်ပြီးတော့မဟုတ်တာတွေလျှောက်ပြောလို့ရှိရင်လည်းဟောဆရာကသူကသုံးပြရတယ်ညွှန်ကြရတယ် အဲဒါတွေမလုံးမဆုံးယုံပေါ်မှာကလေးကိုရှိရှိတဲ့အတိုင်းရှိဖြစ်တဲ့အတိုင်းအမှန်လေးတွေကြောက်ပြောနေမှအဲဒီမှာဆရာသမားတွေပြည်ပြင်လို့ရတယ်ရည်ကြည့်တယ်လားတရားထုတ်ရမှာမာယာတာတိကကျင်းမှုရည်ကြည့်ပါတယ်တိုင်လာတယ်ဆိုရကိုယ့်ပြေကိုကိုယ့်ပြေကိုဖုံးကွယ်လှည့်စားတဲ့ဖုံးကွယ်လှည့်စားတဲ့မာယာလည်းရုပ်မာသည်မာယာလည်းရုပ်မာသည်ကိုယ့်ပြေကိုကိုယ့်ပြေကို သက်သက်သားတဲ့ပုဂ္ဂိုလ်သက်သက်သားတဲ့မာယာလည်းယုံပါပြီမာယာလည်းယုံပါပြီမရှိတဲ့ဂုဏ်နဲ့မရှိတဲ့ဂုဏ်နဲ့ဝါကြဆင်းလဲတဲ့ဝါကြဆင်းလဲတဲ့ပါတိရလည်းယုံပါပြီပါတိရလည်းယုံပါပြီမာတာတိရဘယ်ဘူရလည်းမေဇိမပရိဒါလားမေဂိစေပါတရားပဲအဲဒါလည်းမြင်နိုင်ကြတဲ့ဓဝါကြောပါပေါ်ရင်ပေါ်ရင်ရှိမှရမယ်အဲလေစားခြင်းတဲ့သဘောလေးပေါ်လာရင်မှတ်ပြီးပြလိုက်ပေါ့အဲကိုယ်မဖြစ်တာလည်းဖြစ် အဖြစ်တဲ့နေရာချင်းပြောခြင်းဆိုခြင်းတဲ့သဘောလေးပေါ်ပြခြင်းတဲ့သဘောလေးပေါ်တိုင်းသူ့မှပြီးပယ်လိုက်ပေါ့ဒါတော့မှဆိုတာဒါပါပဲမိသမာပြည်တယ်လားပေါ်ရညတွေသူ့မှပြီးပယ်သွားရုံပဲသံဘသံဘနဲ့ပါရမဒါမာနနှမျိုးပါပဲမကိုင်းညမယိုသေးနိုင်တဲ့သာမလည်းယုံပါပြီယူသေးလိုက်တဲ့ပုဂ္ဂိုလ်မယိုသေးနိုင်အောင်လို့တိုင်ကြီးညလို့တောက်နေတဲ့သဘောမကိုင်းညတိုင်းငယ်ညညမလုံးနိုင်ဘူးတိုင်းညယူသေးမပွေးနိုင်ဘူးအဲဒါသာမခေါ်တယ် ကိုဖြင့်မကိုင်းညွတ်နိုင်တာနှုတ်ဖြင့်မကိုင်းညွတ်နိုင်တာရှိပါတယ်ကိုဖြင့်မကိုင်းညွတ်နိုင်တာကတော့လူကြီးအဲလူကြီးလူကောင်းတွေကိုယ်ရဲ့အသက်ကြီးတဲ့ပုဂ္ဂိုလ်တွေလူတဲ့တဲ့ပုဂ္ဂိုလ်တွေရာသနာတော်တွေရှင်းပါဆိုရင်အဲနည်းနည်းပါးပါးကိုင်းညွတ်ပြီးတော့အယူသေးသေးပြီးတော့သွားရတယ်အဲဒီလိုလုပ်ရတယ်အဲဒါမကိုင်းညွတ်နိုင်ဘူးလူကတည်းကတောင်းတော့အယူသေးသေးကြမရှိဘူးဆိုပြီးတော့လူလည်းလူပဲငါလည်းလူပဲမထူးဘူးဆိုပြီးတော့တောင်းတော့ကြီးထောင်းနေတာတော့ရှိသေးတာပဲ အဲ့ဒါသာမခေါ်တယ်နေချွေးရသူ့တဲ့ကြောပြုတယ်ပါရမပါရမဆိုတာကသူ့တဲ့ကြောပြုတယ်ချုပ်ချယ်တယ်လို့ခေါ်တယ်သူကတစ်ခုလို့ရင်ငါတစ်ခုသူကတစ်ခွန်းပြောရင်ငါနှစ်ခွန်းပြောမယ်သူငါအကျုံးမပေးဘူးသူတဲ့တောင်းတောင်းငါလုံးမယ်ဆိုတဲ့နေမျိုးနဲ့အဲ့ဒါသာရမဒါကောင်းတဲ့ဥစ္စာတော့ရှိပါတယ်ကောင်းတဲ့ဥစ္စာကတော့အဲဒီလာဘက်ကနေပြီး သူကသိခါဘုတ်ကိုကျင့်လို့ရှိရင်ငါလည်းပဲအဲသိခါဘုတ်ကိုမကပဲနှစ်ပုတ်ကျင့်နေအောင်သူကနှစ်ပုတ်ကျင့်ရင်သုံးပုတ်ကျင့်နေအောင်သူကငါးပါးသီလကျင့်ငါးရှစ်ပါးသီလကျင့်နေအောင်အဲသူကလူသီလကျင့်ငါးရှင်ရှင်သာမဏေပြုပြီးတော့ကျင့်နေအောင်အဲသူကရှင်သာမဏေဆိုရင်ငါရဟပြုပြီးတော့ကျင့်နေအောင်ဒီလိုပါလေကောင်းတဲ့ဘက်ကဆိုရင်တော့လေသူကကောင်းပါလေဒါနကုသိုလ်ဆိုရင်လည်းသူကတစ်မျိုးလူနိုင်ငါနှစ်မျိုးလူနိုင်အောင်သူကတရက်လူနိုင်ငါနှစ်ရက်လူနိုင်အောင်စသည်ဖြင့် ဒီလိုအားကြီးကောင်းတဲ့ဥစ္စာတွေကရှိတယ်ဒါပေမဲ့လို့သူ့တဲ့ပါအောင်ဆိုတဲ့အနေကတော့သူ့တဲ့ပါအောင်သူ့ကူတခါတည်းလမ်းပိတ်သွားအောင်ဆိုတဲ့အနေကတော့မလုပ်ကောင်းဘူးသူသာတော့သူ့တဲ့ပါအောင်လို့သူကျိုးသွားအောင်လို့နောက်ကတခါတည်းဆက်မလုံနိုင်အောင်လို့ဆိုတဲ့အနေနဲ့အဲဒီလိုလုပ်တာကတော့မလုပ်ကောင်းဘူးအဲနှင်ချိုးရတဲ့သူ့ရဲ့ဂုံဂုံသိက္ခာတွေနှင်ချိုးရသူတခါတည်းကျိုးသွားအောင်နလားမထူနိုင်အောင် လုံးမဲ့ဆိုတဲ့အနေနဲ့သူ့ရဲ့သာအောင်လုပ်တဲ့လုပ်မျိုးကတော့သာရမခေါ်တယ်ဒါရုံပါလေဒါလည်းပြရမှာဆိုင်ဆိုမကိုင်းညော့မယိုသေးနိုင်တဲ့မကိုင်းညော့မယိုသေးနိုင်တဲ့သာမာလည်းရုံပါသည်သာမာလည်းရုံပါသည်နှိမ်ချိုးရံနှိမ်ချိုးရံသူ့ရဲ့ကြောအောင်ပြုတဲ့သူ့ရဲ့ကြောအောင်ပြုတဲ့သာရမလည်းရုံပါသည်သာရမလည်းရုံပါသည်ဒါလည်းဘယ်ကိုရမေတ္တာပရိဒါပဲဉာဏ်ကြတဲ့တစ်ပါး၆ပါးပေါ်ရင်ပေါ်ရင်ရှုမှာ

တူတူပဲသူနဲ့ငါလည်းအတူတူပဲလောက်သာနောက်ကြတော့သူ့တဲ့ငါကသာတယ်ဆိုပြီးတော့အဲသင်ကြီးတယ်ပို့ပြီးတော့သင်ကြီးတာကဝင်မြင့်တယ်တရားပြန်လာတယ်။အဲဒါတော့တူတူပဲဆိုရပြီးတော့ရှင်းပါလား။အထင်ကြီးတဲ့မာနာလည်းယုံပါပြီ။ကြီးကြီးတဲ့မာနာလည်းယုံပါပြီ။ဘဝင်မြင့်တဲ့အတိမာနာလည်းယုံပါပြီ။ဘဝင်မြင့်တဲ့အတိမာနာလည်းယုံပါပြီ။ဒါလောကပဲမှာလည်းဒီဥစ္စာတွေကြီးပါလေအစတုန်းက အစတည်းမှာသူများထာမြင်ချပြီးစကားတော့လုပ်တိုင်းနေရတော့ကြတော့စီးပွားလေးပါလေဖြစ်လာတဲ့အခါမာနတွေကသူ့ရဲ့သာတော့တာရှိတာကိုတရားထုတ်တဲ့ပုဂ္ဂိုလ်တွေလည်းရှိသေးတယ်သူကတရားထုတ်တဲ့ပုဂ္ဂိုလ်တွေကတော့လည်းသူကသင်ကြီးရတဲ့နေရာရောက်တဲ့ခါကျသင်ကြီးတယ်အဲဆရာတွေတောင်မှငါတွေ့တာမျိုးတွေ့မှမသင်ပါဘူးလို့ဒီလိုလည်းပဲအတိမာတာလည်းဖြစ်တတ်တယ်သူထုတ်ပေါ်ပြီးပြောတယ်ထုတ်ပေါ်ပြီးပြောတယ်ကိုတွေ့တဲ့လောက်တော့ကိုသိတဲ့လောက်တော့ဆရာတွေတောင်သိဖို့မရပါဘူးဆိုပြီးတော့ဒီလိုဟာတွေဖြစ်တတ်တယ် ဘုရားနာဥစ္စာပါပဲမှတ်ပြီးတော့ဘုရားမယ်နောက်ပြီးတော့မဒနဲ့ပမာရရောက်လာမာယိမာယိတာကိုမရလို့ခေါ်တယ်မာယိတဲ့မရလည်းရုပ်မာပြီမိလျော့တဲ့ပမာရလည်းရုပ်မာပြီအဲဒါလေးတော့နောက်ကအကျေရှိတယ်လူတို့သွားမာယိတဲ့မရလည်းရုပ်မာပြီမာယိတဲ့မရလည်းရုပ်မာပြီမိလျော့တဲ့ပမာရလည်းရုပ်မာပြီမိလျော့တဲ့ပမာရလည်းရုပ်မာပြီ မဒကိုလည်းပေယံမဒကိုလည်းပေယံမာရကိုလည်းပေယံမာရကိုလည်းပေယံလေလမ်းမှာကျင်ရှိသည်လေလမ်းမှာကျင်ရှိသည်ဘယ်ဟာလဲဆိုရင်မဂ္ဂင်7ပါးမြတ်တရားပင်ဖြစ်သည်မဂ္ဂင်7ပါးတရားပင်ဖြစ်သည်မဒမယေခြင်းပမာရမေလျောခြင်းကိုပယ်ဖို့ရမဂ္ဂင်7ပါးပဲတဲ့သေကုသရဏညာနာကရဏဥပါဒနာပညာတောင်း သံဘောဓာနိဗ္ဗာန်သံဝရတိအဲဒီဒီပါတရားပဲမာရစ်တယ်ဆိုတာကအမျိုးပေါင်း29ပါးရှိတယ်ဆိုပြီးတော့ဘုရားဝတ္ထုကြီးမှာဖွင့်လာတယ်မဒတရားအကျယ်29ပါးထုတ်လာမျိုးနွယ်နာကင်ပြုနူခြင်းလွန်မင်းတက်စီစွာအမျိုးနဲ့စပြီးတော့လည်းမာရစ်တယ်ဒုမျိုးကပဲမျိုးပဲဒုမျိုးတဲ့ငါမျိုးကသားတယ်ဆိုရင် အဲဒီမာယတာနဲ့ဒါနပိတာကုသိုလ်ကောင်းမှုတွေကိုပြုလုပ်နေမယ်လေဖြစ်အနွယ်နဲ့စပြီးတော့လည်းဖြစ်တယ်။နာကင်းချင်းကြမ်းမာတာနဲ့အဲတို့ကတော့ကြမ်းမာတယ်သူတို့မှတခါခဏခဏဆေးတွေစားဘာလို့ကနေတော့ဆိုင်ကြတာတွေရှိတယ်တို့တော့ကြမ်းမာနေတာပဲဆိုပြီးကြမ်းမာခြင်းအကြောင်းပြုပြီးတော့မာရဲ့ကြမ်းမာနေတော့ကြမ်းမာနေတော့တောင်တွေတော့မရှိဘူးဘောကုသိုလ်ကောင်းမှုဘက်ကသိပြီးတော့သတိမရဘူးမေးလျော့နေတယ်ဗျာအဲဒီအဲဒီရောက်သွားတယ်ဒါကြောင့်ကြမ်းမာနေတယ်နာကင်းတာအကြောင်းပြုပြီးတော့လည်းပဲမာရင်ချင်းဖြစ်တယ် ကျွန်းလူချင်းတဲ့သူကကျွယ်ငယ်သေးတာနဲ့ဟိုတရားထုတ်တယ်ဆိုတော့ကြီးမအထုတ်ရတာတော့ငယ်ပါသေးရဲ့ဆိုပြီးတော့အဲဒီလိုငယ်ပါပြုံလူတာအကြောင်းပြုပြီးတော့လေကုသိုလ်ကောင်းမှုဘက်ကိုစိတ်မကူးဘူးတရားထုတ်ပဲတရားထုတ်ဖို့ဘက်ကိုစိတ်မကူးဘူးအဲဒါမာရင်နေတာအင်းကြီးများမုံရင်နေတယ်လို့ပြောလုံမဲ့တက်ရှိသွားတက်ရှိတာအကြောင်းပြုပြီးတော့လည်းပဲမာရစ်တတ်တယ်ဒီဘုရားနောက်ဆုံးက6နာမပုံနဲ့တွဲရတယ် မျိုးနွယ်နာကင်းပြုနှုခြင်းလွန်မင်းသက်စီစွာသွဲမီပြူလင်းမှန်ရခြင်းမကျွင်းဖြစ်တတ်ပါတဲ့ဆိုရမယ်မျိုးနွယ်နာကင်းမျိုးနွယ်နာကင်းပြုနှုခြင်းလွန်မင်းသက်စီစွာသွဲမီပြူလင်းအထူရိကြနဲ့သွဲမီပြူလင်းမှန်ရခြင်းမကျွင်းဖြစ်တတ်ပါအဲအမျိုးကုန်ကို ထောက်ပြီးတော့မာရစ်တာလည်းဖြစ်တတ်တယ်မျိုးမျိုးကုန်ဆွဲပြီးတော့အနွယ်ကုန်ကိုဆွဲပြီးတော့လည်းမာရစ်တာဖြစ်တတ်တယ်နာကင်းစင်ကြမှာကဆွဲပြုပြီးတော့လည်းမာရစ်နေတတ်တယ်ယုံယုံမြင့်နုနယ်ပြီးငယ်ရွယ်လာအကြောင်းပြုပြီးတော့လည်းမာရစ်တာဖြစ်တတ်တယ်သူများတဲ့ဘိုးပြီးအသက်ရှိတာအကြောင်းပြုပြီးတော့လည်းမာရစ်တာဖြစ်တတ်တယ်ဘယ်နှခုရတော့မျိုးရယ်နွယ်ရယ်နာကျင်ရယ်သုံးခုယုံလူချင်းလုံမဲ့တဲ့ပြည်သာတရားနှစ်ခု၅ခုပဲ အဲ့ဒါမရ၅ခုရသွားတယ်လတ္တကာရလေးပြုကြဖြစ်ရဖြစ်ဆောင်ပါအဲ့ဒါလည်းသွန်ပြီးပြုနေမှန်ရခြင်းမယွင်းဖြစ်တာပါအတိုင်းဆိုလတ္တကာရသတ္တကာရလေးပြုကြလေးပြုကြဖြစ်ရဖြစ်ဆောင်ပါဖြစ်ရဖြစ်ဆောင်ပါသွန်ပြီးပြုနေသွန်ပြီးပြုနေမှန်ရခြင်းမှန်ရခြင်းမယွင်းဖြစ်တာပါမယွင်းဖြစ်တာပါ လာလာပါပေါ်များခြင်းအကြောင်းပြုပြီးတော့မာနိတတ်တယ်ဒီလောကမှာလည်းဒီဘဥစ္စာတွေကြားလို့ကြားလွယ်ပြုတယ်ကြီးပွားနေတဲ့ပုဂ္ဂိုလ်တွေကပေါ့လေဒီတရားသိမရဘူးကြီးပွားနေတဲ့ခါကလာလုပ်ငန်းနေတဲ့ခါလဲအဲဒါတွေအာရုံပြုပြီးတော့မာရင်လားကုသိုလ်ကောင်းမှုပြုဖို့ရပဲစိတ်ကမလဲနိုင်ဘူးတရားထုတ်ဖို့ရတော့တော်တော်ဝေးရပါတယ်ဒီဥစ္စာတွေကအဲရားများမှလည်းလာလာပါမြရပြီးတော့ဘုန်းကြီးနေတဲ့ပုဂ္ဂိုလ်တွေပြီးတော့မေးလျော်ပြီးတော့မာရင်ပြီးတော့နေရတယ် သက်ကာရဆိုတာကတော့အထူးတလဲပြုလုပ်ပြီးတော့အဲဘေကာတူရန်လို့ရလာတယ်ဆိုတာသက်ကာရဆိုတဲ့လက်ကတော့ရိုးရိုးရာရိုးရာတာရိုးရိုးဟာသက်ကာရကသမင်္ဂတရိုးတသေးလုပ်ပြီးတော့တူရန်တဲ့ဥစ္စာတွေအဲသက်ကာရလက်တစ်မျိုးပါပဲလက်သူ့ပေါ့အဲဒါအကြောင်းပြုပြီးတော့လည်းမာရတတ်တဲ့အလေးပြုကြအများကနေပြီးကိုယ်အလေးပြုနေလို့ရှိရင်အဲဒီကိုယ်အလေးပြုခါကနဲ့ကိုမာရင်ဒါလည်း ဆရာကြီးတွေပါလေအဲဒီအကြီးကဲလုပ်တဲ့ပုဂ္ဂိုလ်တွေမှဒီမာယေတာဖြစ်တတ်ပါတယ်ဖြစ်ရဖြစ်ဆောင်မှဖြစ်ဆောင်ပြီးပဲဖြစ်တာနဲ့လည်းပဲမာယေတတ်တယ်ဇာတကာမှာကိုယ်ကဖြစ်ဆောင်ဖြစ်ဆောင်နေလုပ်နေရတော့ဟိုကလည်းကိုယ်ကညွှန်ကြတရားလည်းကိုယ်ကဆရာကြီးလုပ်ပြီးဖြစ်ဆောင်လုပ်နေရတော့အဲဒါအကြောင်းပြုပြီးတော့လည်းမာယေတတ်တယ်ဒီကညာကြဝိရတဲ့သိသိဆရာကြီးဆိုတဲ့ဒီသာရိပုတ္တရာရှင်မောကလအလောင်းဖြစ်တဲ့ပုဂ္ဂိုလ်တွေကတရားသူသိပြီးတော့လာတော့ တို့ဆရာကြီးလည်းဘုရားထံကိုသွားဖို့ရအိမ်မှာလည်းကားပြီးဒီမင်းတို့လည်းသွားကြပါကွာတယ်ငါမလိုက်နိုင်ဘူးဆရာကြီးလောကဘုရားပွင့်မှာတော့လောကမှာဘုရားပွင့်မှာတော့ဘုရားစီကိုသွားကြလိမ့်မယ်အဲတော့ဆရာကြီးဘုရားထံကိုသွားတာကောင်းပါတယ်ဆိုပြီးတော့တိုက်တွန်းကြသူကမလိုက်နိုင်ဘူးလေသူကဆရာကြီးလုပ်နေမှာတော့အိုးကြီးလုပ်ပြီးမှအိုးငယ်ကလေးမလုပ်နိုင်ဘူးတဲ့သူကပြောတယ် အဲလောကမှာလူမိုက်နဲ့လူလိမ္မာဘယ်ဟာများသလဲဆိုတော့မေးဖို့ထုတ်လူမိုက်တွေကများပါတယ်ဆရာကြီးဆိုတော့အေးလူမိုက်တွေကငါးစီတာမှာဘောပါတယ်လူလိမ္မာတွေဘောတော်မာတွေသွားငါးစီလူမိုက်တွေများငါပြိဿများမှာပါမနေပါဘူးသူကဒီလိုလုပ်တာသူကအဲ့ဒါသူကပြည့်စုံကြည့်တဲ့အာပြည့်ပြီးတော့နေလို့သူမှန်ရနေတာပဲအနဝိညာတဆိုတာလည်းပါပါတယ်အဲ့ဒါကတော့ အလေးပြုတာလည်းဆက်ပြီးတော့ယူပါတဲ့အပုတ်တွေလည်းမများစီရင်လို့အနဝိညာတပါဠိတော်ကအနဝိညာတအဝိညာတဆိုရင်အယုတ်အညာအပြင်အမှတ်ပြုရတာဝိညာတဆိုတာအောက်တန်းချပြီးတော့အမှတ်ပြုရအထင်သေးခံရတဲ့ပုဂ္ဂိုလ်ဝိညာတဆိုတာအထင်သေးမခံရဘူးဆိုရင်အလေးပြုရတာအလေးပြုတယ်ဆိုရင်အထင်သေးမခံဘူးသဘောအချင်းကျူးပါတဲ့အဲကြောင့်အဲ့ဒါကိုအဲ့ဒီတည်းထည့်ပြီးယူပါတာဒါတစ်ခုပါဆိုရင် လသက္ကာရလေးကျူကြပြည့်ပြည့်စုံမှာဒါလည်းကုထက်တဲ့၅ခုပဲအဲဒါမရ၅ခု၁၀ရပါတယ်အဲဆိုချာယံဘောကချာယံဘောကရုပ်သင်းလားရုပ်သင်းလားဥဒ္ဒပတိပါဥဒ္ဒပတိပါဝဲမေပြူလင်းဝဲမေပြူလင်းမာယေခြင်းမာယေခြင်းမယင်းဖြစ်တာပါမယင်းဖြစ်တာပါဆံရများအထွေရနေများတဲ့အတွက်လည်းမယင်းနေတာပဲဟုတ်တယ်။ဟောမို့ချွေရနေများရင်ငါကောင်းလို့ရှင်ချင်းရင် အဲကုသိုလ်တရားတွေသတိမရဘူးဘယ်သူမှမမှုဘူးသူစားမာရင်လည်းသင်သင်ကြီးမောင်ရင်လည်းတူပါတယ်ဘောကအသုံးဆောင်နေများလို့ရှိရင်ဒီကျုပ်သားတွေများနေတဲ့ပုဂ္ဂိုလ်တွေဒါမာရင်ကလည်းသင်ကြပါတယ်သူကတော့ရုပ်ဆင်းလာတာတဲ့ရုပ်ဆင်းလာတာအကြောင်းပြုပြီးတော့မှဒါလည်းသင်ကြတာလို့ရှိရဇာတိပါထဲမှာဟောကုသဇာထဲမှာပါဝါဝရီတို့ဆိုရုပ်ဆင်းလာတာအကြောင်းပြုမင်းတော့ဘူးမဆိုင်ဘူးသူစားအဲဒီတော့ဖြစ်ပါတယ်သုတ္တ ကြားမြင်နေများနေရဲ့ကြားမြင်များတဲ့ပုဂ္ဂိုလ်ကလည်းကိုယ်ကြားမြင်များနေတယ်ဘယ်သူမှသူကြီးစွန့်မဆိုင်ခြင်းမှုဆိုမှန်ရစ်ပฏิဘာနာတဲ့ကြံဉာဏ်ကောင်းတယ်ယုံနဲ့သင်မြင်လိုက်လို့ရှိရင်အာအကြံဉာဏ်တွေကောင်းတာအဝိဇ္ဇာကောင်းတယ်လို့အခုကလာသုံးတာမျိုးပါပဲအကြံဉာဏ်တွေသာရည်ရင်လည်းကောင်းတဲ့စကလုံးတွေပေါ်လာအောင်ငင်္ဂါတွေပါစရင်လည်းကောင်းတဲ့စကလုံးတွေပေါ်လာအောင်အလောက်ကင်လို့လို့ရှိရင်လည်းပဲသင်တဲ့လျောက်ပါတဲ့လုံကြီးကင်ကြီးတွေ ညာထဲမှာပေါ်လာတာပฏิပါပြောမယ်ဆိုမယ်စကားပြောမယ်ဆိုလို့ရှိရင်လည်းဒီခုနဲ့ဒီနဲ့အပြိုင်ဆိုင်ပြောမယ်ဆိုလို့ရှိရင်လည်းအနိုင်ပြောဖို့ရအကွက်တွေပေါ်လာတာပฏิပါပြောကြအကွက်တွေကပေါ်လွယ်တဲ့ဥစ္စာအဲဒီလိုပฏิပါညာကောင်းနေတဲ့ပုဂ္ဂိုလ်ကလည်းပဲအဲဒီညာကောင်းတာအကြောင်းပြုမနစ်တတ်တယ်တဲ့ဒါကလည်းငါးခုပဲခြံရံဘောကယုတ်စင်းလားသုဒ္ဓပฏิပါငါးခု15ခုရပါဆိုတာနဲ့ပက်ကြီးပိဏပက်ကြီးပိဏယာပထ ယသပြီးမြောက်တာယသပြီးမြောက်တာအသက်ကြီးတဲ့ပုဂ္ဂိုလ်ခုနကတော့ဟိုကအသက်ကြီးတာခုကတော့အသက်ကြီးပြီးတော့ခင်ဗျားတဲ့ကြီးပြီးတော့နေတာကြီးတာအကြောင်းပြပြင်ငယ်တဲ့ပုဂ္ဂိုလ်ကြီးမမှုဘူးဘယုံမဆိုင်ဘူးလို့မာကြီးပိဏကတော့ပိဏပတုရင်ဆောက်တည်တဲ့ညာနေနဲ့ဆိုင်ပါတယ်အဲဒုရင်ဆောက်တည်တဲ့ပုဂ္ဂိုလ်ဒုရင်ဆောက်တည်တဲ့ပုဂ္ဂိုလ်ရဲ့အကြောင်းပြုပြီးတော့သူကမာကြီးရာဝတ္ထဣရိယာပုခိုင်တဲ့ပုဂ္ဂိုလ်ဣရိယာပုခိုင်တဲ့ပုဂ္ဂိုလ်က ခိုင်းနေလဲသူ့မှာခံကြမ်းတာပဲ။ဉာဏ်ကြောက်လဲခံကြမ်း၊ရနေလဲခံကြမ်း။အဲဒီပုဂ္ဂိုလ်တွေကခိုင်းမနေနိုင်တဲ့ပုဂ္ဂိုလ်တွေအကြောင်းပြုပြီးတော့မှန်ရတဲ့အဲရမနေနိုင်တဲ့ပုဂ္ဂိုလ်တွေအကြောင်းပြုမှန်ရတဲ့ခီးသွားရင်သူကပင်ပန်းတာကိုအဲတို့တော့အဲဗမာပြောနေဆိုရင်ဒီတိုင်းကြီးငါးတိုင်းကြီးဆယ်တိုင်းကြီးကိစ္စပြုသွားတဲ့ဟိုပုဂ္ဂိုလ်တွေမှာဘာမှမသွားနိုင်ဘူးတမိုင်းလောက်သွားရင်ကိုဒီလူတွေမောနေပြီပနေပြီစသည်ဖြင့် အဲ့ဒါကိုအရိယာဘုခိုင်မှာခိုင်တာအကြောင်းပြုပြီးတော့မှန်ရစ်တယ်ယတယတာကတရားမှာတော့ဆံရံတစ်မျိုးလို့ဆိုပြီးဖွင့်ထားပါတယ်ဒီမှာတော့ဘုန်းကြီးကတော့ဟိုကနေပွဲအောင်ကြော်စောပဲကောင်းပါတယ်ကြော်စောတဲ့ဂုံသတင်းအဲဒီကြော်စောတဲ့ဂုံသတင်းရှိတဲ့ပုဂ္ဂိုလ်ကလည်းပဲဟိုကဂုံဂုံသတင်းကနာမည်ကြီးနေလို့ရှိရင်နာမည်မကြီးတဲ့ပုဂ္ဂိုလ်တွေကိုသွားမှုပြီးတော့မှန်ရစ်ကြီးမြောက်တာတဲ့ကိစ္စကြီးငယ်ဆောင်ရတဲ့အခါကလည်းကိုဆောင်ရရင်ပြီးတယ် ဆောင်ရတဲ့ဆောင်ရတဲ့ပြီးနေလို့ရှိရင်လည်းအဲ့ဒါဆောင်ရတဲ့ဆောင်ရတဲ့ပြီးတာအကြောင်းပြုပြီးတော့လည်းပဲမာညစ်နေတယ်အဲ့ဒါလည်းငါးခုလက်ကြီးပိန်ကရာသထရာသပြီးတော့ငါးခုဆိုတော့20ပြီးတော့ဆိုရမယ်သီလဇာနာသီလဇာနာသဗ္ဗိပါသဗ္ဗိပါညီမျှလုံးရပါညီမျှလုံးရပါသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်သီလနဲ့မပြည့်စုံတဲ့ပုဂ္ဂိုလ်တွေအဲဒီမာညစ်ဘယ်ယူမဆိုင်ဘူး

ရုပ်ပုဂ္ဂိုလ်တွေကကိုယ်လုံးကပေးနေတာရှိတယ်သိတုပ်ပြီးတော့နေတာရှိတယ်နေရာမကြောက်အရကလည်းအာလုံးနဲ့ရနဲ့မတူပဲနဲ့တခါလဲအရကလည်းကြွချင်းနေတာရှိတယ်သိပုနေတာရှိတယ်ဒီလိုရတယ်အခုတော့ကိုယ်လုံးကလည်းတော်ယုံပဲအရကလည်းတော်ယုံပဲဒါသီလရဲ့ဇာနာရဲ့တသိပ္ပရဲ့အဲကိုယ်လုံးညညွတ်တာရဲ့အကြညညွတ်တာရဲ့အဲ့ဒါတရား ၅ခုပါတယ်အဲဒီ၅ခုထဲမှာပန္ဌာနာနဲ့ပါရိပူရီကိုထည့်ရမယ်ဒါလေးပဲတပုတ်မသိကျင်လို့ဒါတွေလည်းထည့်ယူရပါတယ်ပန္ဌာနာဘုံတဏ္ဍချိုးကြတယ်ဆိုတာလည်းပဲကိုလုံးရထိုင်ကိုလုံးရညီတယ်ဆိုရင်တဏ္ဍချိုးကြတာပေါ့ပါရိပူရီကိုရင်းကားတွေပြည့်စုံတယ်ကနာမှာတို့အဲဟိုလည်းမပြည့်မပြည့်ပဲနဲ့ပင်ချိုက်နေတာရှိတယ်အဲဘာတွေဘာတွေပင်ချိုက်နေတာရှိတယ် လက်တွေပါတယ်ပိန်ကျူနေတာလည်းရှိတယ်အဲဒီလိုမဟုတ်ဘဲနဲ့ပြည့်ပြည့်ဖြိုးဖြိုးဖြစ်နေတာဆိုတော့ဒါကလည်းပဲအလုံးရညီတာလည်းထက်လိုက်တယ်ဝင်နေပါလေဒါအဲ့ဒါနှစ်ခုလည်းထက်လိုက်အလုံးခုနှစ်ခုရှိပါတယ်အဲဒီခုနှစ်ခုအကြောင်းပြုပြီးတော့လည်းမာယခြင်းဖြစ်တတ်သည်အလုံး29ခုရှိပါပြီ။ဒါရင်ဆိုသီလဇာနာသီလဇာနာသဗ္ဗိပါသဗ္ဗိပါမိညလုံးရပါမိညလုံးရပါ သောနိပြုလင်သောနိပြုလင်မာရေခြင်းမာရေခြင်းမယွင်းဖြစ်တာပါမယွင်းဖြစ်တာပါအဲဒီထဲမှာတရားနဲ့သာပြီးတော့မာရင်နေလို့တရားမထုတ်နိုင်တာတွေဒီထဲမှာတော်တော်များများပါတယ်အဲဒါလေးတွေပရိပြုပြီးတွေကတော့မမေရေဖဲနဲ့တရားအထုတ်နိုင်မှုရကြိုးစားသင်ကြားတာကတော့အထက်မှာပြုမြင့်နုနေတဲ့ ဂုံကြောင်းသူပြရားအမှုနေတာရှိတယ်လက်ပေါင်းများတာပြည်စည်းပေါင်းများတာကြောင်းသူပြအမှုနေတာရှိတယ်သူများလေးပြုတာခံရတော့သူများရဲ့စိတ်ဆောင်ဖြစ်ပြီးတော့နေတော့တော်ဒါနပုဂ္ဂိုလ်ထာမနီးနိခာမီအာမထုံနိုင်မှုတွေတော့ရှိပါတယ်အခြားညာနေပေါ်နေလို့အခြားနေတဲ့ပုဂ္ဂိုလ်ထာမသွားနိုင်ဘူးဘောကသူနေဥစ္စာတွေပေါ်နေလို့မသွားနိုင်ဘူးသုဒ္ဓအကြနေများလို့ဇာတိပါရတနေတာတဲ့ကာမတတဲ့ပုဂ္ဂိုလ်ထာနီးမခနိုင်ဘူးပဲပုဂ္ဂိုလ်ထာနီးမခနိုင်ဘူးတွေတော့ရှိပါတယ် အဲ့ဒါတွေကပယ်ရမယ့်ဥစ္စာတွေပါပဲနောက်ပြီးတော့သီလဘုရားသီလနဲ့ပြည့်စုံပြီးတော့နေတော့တော်တော့ပါပြီသီလဆိုရင်တော်တော့ပါပြီလူများတွေမလိုပါဘူးဆိုပြီးတော့အဲလိုလည်းအောင်မရကြည့်တယ်ပြုတ်အချင်းချင်းဘိက္ခုအချင်းချင်းတရားထုတ်ကြတိုက်တော့မလိုပါဘူးပြကျုပ်ဘာမကောင်းတာလုပ်သေးတယ်ကျုပ်ဘုံလုံးကောင်းနေတာပဲစိတ်လုံးလည်းကောင်းတာမကောင်းမှုတွေဘာမှမပြုဘူးပြတော်တော့ပါပြီဆိုပြီးတော့ဒီလိုညင်းညက်ထုတ်နေတယ်ဒီက သီလနဲ့မာရင်းနေတာလေအဲဇာနဲ့မာရင်းတဲ့ပုဂ္ဂိုလ်ဇာရတဲ့ပုဂ္ဂိုလ်ဇာရတဲ့ပုဂ္ဂိုလ်ကတော့ကြားနေအဲဒါတွေကတရားနဲ့စပြီးတော့မာမရစ်ဖို့ရမာရင်းနေရင်လည်းပယ်ချဖို့ပေါ်နေမှတ်ပြီးတော့ပယ်ဖို့ပါပဲနောက်မရတရားပြီးတော့ပမာရတရားဒီပါဒီပါရကိုယ်နိုင်မကြည့်ခင်ပြီးဖို့ရတရားကိုယ်နိုင်မကြည့်ခင်စပြီးတော့ဟောလာ မရတရားလည်းဝိဇင်းပါဠိတော်ကအဲ့ဒါတွေဖွင့်ထားပါပဲသုဒ္ဓဝိဇင်းကပဲဖွင့်ထားပါသာဓုသရိတေဝဝစီဓုသရိတေဝမနောဓုသရိတေဝသစ္စာသူဝါကာမဂုဏေတုစိတ်ဓာတာဟောတေကဟောတေကနုပရဏံကာဓုသရိတေဝကာဓုဆိုင်၌၎င်းဝစီဓုသရိတေဝဝစီဓုဆိုင်၌၎င်းမနောဓုသရိတေဝမနောဓုဆိုင်၌၎င်းဒါကပါဠိတိုက်ပြီးတော့အမှားပြန်ထားတာ ကာတုသက်ဇီတုသက်မျောတုသက်ဆိုတာဘုသူကမရှိတဲ့ပုဂ္ဂိုလ်ကဘာမှမသိမှမကာတုသက်ကဘာတို့သိမှာမဟုတ်အဲဗမာလိုချောချောပြန်မယ်ဆိုရင်ကာစုဒုတိဒေဝကိုဖြင့်ပြုသောမကောင်းမှု၌၎င်းဝေဇီရုပိဒေဝနှုတ်ဖြင့်ပြောသောမကောင်းမှု၌၎င်းမနောတုသေဒေဝစိတ်ဖြင့်ကြံသောမကောင်းမှု၌၎င်းကိုဖြင့်မတော်မသင့်တာတွေပြုကာတုသက်ခေါ်တယ် ပါဏိပါဒအဒိဏဒံကာမိနုမိစ္ဆာသာရဒီသုံးခုပါပဲအဲနှုတ်ဖြင့်မတော်မသင့်တာတွေကိုပြောနေတာကိုဇီရုစိုက်ခေါ်တယ်မုသာဝါဒပိသုနာဝဇပုသဝဇသမ္ပပလာပဆိုတဲ့ဒီကံ၄ပါးပါပဲမနောတုသရိတမနောတုစိုက်စိတ်ဖြင့်မသိမတော်မသိတာတွေကြားနေတာတဲ့ကာမဝိတ္တဇာဝရဝိတ္တဝိသင်ဝိညာဝိတ္တမတော်တာတွေလျှောက်ပြီးတော့ကြားနေတာ အဲစိတ်ချင်းမတော်မသင့်တာတွေကျမ်းတယ်။အများဥစ္စာတွေရဖို့မတရားတွေရဖို့လိမ်မို့နှီးဖို့စသည်ဖြင့်ဘယ်လိုတွေကြောက်ကြတယ်။အဲဒါမနောတုပြာရဲ့ဘဝတွေကိုတတ်ဖို့ပြဖို့သင်သေးဖို့စသည်ဖြင့်ကျမ်းတယ်။မနောတုတဲ့သိထဲတင်ကြတာမလုပ်သေးဘူး။အဲဒီကကိုကနေပြီးသူများဥစ္စာလိုက်လို့ရှိရင်တော့ဓာတုတွေဖြစ်သွား။အဲနှုတ်ကနေမတော်တာပြောတဲ့အခါဝစီလူတွေဖြစ်သွား။သိထဲတင်ကျမ်းနေတော့မနောတုပြာရဲ့ အဲ့ဒီမှာစိတ်ဓာတ်သာဝတ်တဲ့ကောစိတ်ကိုလွတ်ထားတာတဲ့ပမာဒမေ့တာခေါ်တယ်တဲ့မေ့ဆိုတာကိုယ်ဖြင့်မတော်တာတွေပြုနေတဲ့သူကသူကအသက်ကိုသတ်မြောက်စွာကိုခိုးသူကသားမရတွေပြင်းမှားလုပ်နေလို့ရှင်ဒါမိတ်နေတာပဲစိတ်စိတ်ကိုလှုပ်ရှင်တာလှုပ်ရောမဲ့သူများတဲ့တတ်ရှင်တဲ့တတ်ကွာကိုကျင်တဲ့ကိုလူကျင်တဲ့လူမတော်မရတွေပြုကျင်တဲ့ပြုရောဆိုပြီးစိတ်ကိုလွတ်တာ ဒါအတုကျဒီလိုတဲ့မနောတုစိတ်တွေပြုနေအဲဒီပြုနေတဲ့ပုဂ္ဂိုလ်ကမိတ်နေတာခေါ်တယ်ပင်သာသူဝါကာမဂုဏေသူငါးပါးကာမဂုဏ်တို့၌မူသည်စိတ်ဓာတ်စိတ်ကိုဟောတဲ့ကောဆွံ့လို့ခြင်းကာမဂုဏ်ငါးပါးတွေသုံးဆောင်ခံစားမှုရစိတ်ကိုလွတ်ထားတယ်မခံမြင်လားခံစားမြင်လားကြည့်မြင်လားကြည့်ရောနားထောင်မြင်လားနားထောင်ပြီးသုံးဆောင်ခံစားရအဲအနာအနာအမျိုးမျိုး သုံးဆောင်ခံစားရရတာတွေမျိုးမျိုးသုံးဆောင်ခံစားရအတွေ့အထိတွေမျိုးမျိုးသုံးဆောင်ခံစားရမတားဘူးမရှိဘူးမပိတ်ပင်ဘူးမစောက်ချောက်ဘူးစိတ်ကိုတခါလဲလွတ်တာဥပမာအားဖြင့်နွားများကိုကြိုးဖြုတ်ပြီးနှဖာကြိုးဖြုတ်ပြီးတခါလဲသွားကျင်ရသွားရဆိုပြီးလွတ်တာပဲလို့အဲဒါသူများပြူးခင်းနေသူများလဲနေသူများစိုက်ခင်းနေသွားပြီးစကျင်နေစမယ်ဒီလိုလွတ်တာပဲအဲဒီလိုပဲကိုယ်စိတ်ကိုတခါလဲချုပ်ခင်းခြင်းမရှိဘဲနဲ့ ကျန်ရင်သာကြာပြည့်နေတာပြုလို့ရှင်သာလို့ရောက်ဆိုပြီးတော့ကာမဂုဏ်အာယုန်တွေတဲ့ကိုစိတ်ကလေးသွတ်လိုက်တယ်ဒါကတော့တရားမရှိတဲ့ပုဂ္ဂိုလ်တွေအဲ့ဒီတိုင်းပဲကာမဂုဏ်အာယုန်တွေစိတ်ကိုလူကြီးတိုင်းလွတ်ထားတာစိတ်လူကြီးတိုင်းလွတ်ထားတာလည်းမဒဘာဝနာတရားတွေဘက်ကိုစိတ်မကူးနိုင်ပဲနဲ့ကာမဂုဏ်အာယုန်ထဲမှာစိတ်ဝင်စားနေတဲ့ပုဂ္ဂိုလ်တွေမဒမေးလျော့နေတာတဲ့ ဒုစရိုက်သုံးပါးကာမငါစိတ်သားစေကိုသွတ်ထားလင်သွာလာတောက်စားပျော်နေညသူအားမေလျော်ခေါ်သည်ရင်အဲ့ဒီလိုပုဂ္ဂိုလ်မေ့တယ်ခေါ်တယ်အဲ့ဒီပုဂ္ဂိုလ်ဟာသွားသွားခြင်းသွားလာခြင်းလားအာသာသာတောက်တော့ပျော်ပါပါနေနေတာပါညီညီမောမောလောက်ကင်နေတာပါပဲဒါပဲမဲ့လို့ဒါမေ့နေတာခေါ်တယ်တဲ့ဘယ်မှာမေ့ရောကုသိုလ်တရားတွေမေ့နေတာဒါနသီလဘာဝနာကုသိုလ်တရားတွေအဲ့ဒီဘက်ကမေ့နေတယ်။ဒါများဝိသင်ကလွန်မြောက်ဖို့ အဲကောင်းကျိုးချမ်းသာတွေရဖို့ကောင်းကျိုးချမ်းသာတွေရတဲ့နဲ့ကုသိုလ်တရားတွေပြုရမယ်အချိန်ကြီးမှာသူမေ့နေတာတဲ့လို့ဆိုလိုပါတယ်။ကိုင်းတာတွေဆိုရင်ဒါတော့အရေးကြီးတယ်။ဒုစရိုက်၃ပါးဒုစရိုက်၃ပါးကာမငါကာမငါသိသွားစေဖို့လွတ်ထားလင်သိသွားစေဖို့လွတ်ထားလင်သွားလာတော့စားသွားလာတော့စားညောနေညာညောနေညာသူအားမင်းလျော်ခေါ်ရည်ပင်သူအားမင်းလျော်ခေါ်ရည်ပင် ပေါ်သွားတယ်သင်ကြားပြီဒုစိတ်၃ပါးစိတ်ကိုလွတ်ထားလို့ရှိရင်ဒုစိတ်၃ပါးပြုမြင်လို့ရှိရင်ဒါကအမေကြီးပေါ်တယ်အမေအကြီးဆုံးပဲဒီဥစ္စာကတော့ဘာမောင်ငါးပါးစိတ်လွတ်ထားတယ်ဒါကအမေအလတ်စားပေါ်တယ်အကြီးစားတော့မလားသာကာမောင်၅ပါးတွေကိုသုံးဆောင်ခံစားပြီးသွားခြင်းနဲ့သွားကြံနေတိုင်းကြားခံစားခြင်းနဲ့ခံစားကြခြင်းနဲ့ကြောဆိုပြီးစိတ်ကိုလွတ်ထားတဲ့ပုဂ္ဂိုလ်ဘာမှသိနေမရှိပဲနဲ့လွတ်ထားတဲ့ဆိုတာကအမိတ်အလားစားပဲ။နောက်အမိတ် အဲအသေးစားအလူစားပေါ်စားတွေကအောက်ပိုင်းကရှိတယ်ကုသလနာဝဓမ္မနာဘာဝနာယအပက္ခစ္စကရိယာတာအပတ္တစ္စကရိယာတာနတ္တကရိယာတာစသည်ဖြင့်ဟောထားပါတယ်ကုသလနာဝဓမ္မနာကုသိုလ်တရားတော်ကိုမူသည်ဘာဝနာယပွားများရလို့ငါအပက္ခစ္စကရိယာယူသေးစွာမပြုအပ္ပစ္စကရိယာတာယူသေးစွာမပြုခြင်း အပ္ပဒိသကရိယာမပြမစဲမပြူခြင်းအာနာတိတကရိယာမယမနာပဲဒလဇမပြူခြင်းကုသိုလ်တရားတွေပွားများဖို့ရဒီလေးစားသားနဲ့ယူစီကောင်းကောင်းမမပြူတဲ့ကုသိုလ်တရားတွေဆိုတာဘာတော့ဒါနာကုသိုလ်တွေသီလကုသိုလ်တွေဘာဝနာကုသိုလ်တွေဒီလိုလဲဆိုနိုင်ပါတယ်သူအပြင်တော့သတိပဋ္ဌာန်အစရှိတော့ကုသိုလ်တရားတွေသတိပဋ္ဌာန်၄ပါးပွားဖို့သမာဓိ၄ပါးပွားဖို့ဣတိပါ၄ပါး ဣန္ဒြေ၅ပါးဘုံ၅ပါးဘုဇင်9ပါးမဂ္ဂင်7ပါးဆိုတဲ့ဘောဓိတက္ကိယတရားဒီကုသိုလ်တရားတွေပွားဖို့ရရိုသေတွေကောင်းကောင်းမမပြုဘူးတဲ့အဲ့ဒါမေ့တာပဲအဲ့ဒါသတိပ္ပံတရားတွေမပွားများရင်မေ့တာခေါ်တယ်ဒီအမေ့ကတော့နူးညံ့ပါတယ်သူအကျဉ်းကြီးမဟုတ်ပါဘူးဟောသဘာဝကတ္တကအများဥစားခိုးအဲဒါမဟုတ်နေမာယုစာပြုဒါအကျဉ်းစားလိန်နေပြီးတော့ပြောဒီကံနဲ့အကျဉ်းစားတယ် စိတ်ထဲကသာဖို့ခိုးဖို့လိမ်ဖို့စသည်ကြားနေတယ်ဒါအကျမ်းစာတွေမိမိကျမ်းစာကြီးစားတယ်အဲကာမဂုဏ်အာယုန်တွေစိတ်လွတ်ပြီးကာမဂုဏ်အာယုန်တွေသုံးဆောင်ခံစားနေကာမဂုဏ်အာယုန်တွေနဲ့အချင်းကုန်းနေတယ်ဆိုရင်ဒါကတော့အလတ်စားမိဘောရိရကရာတရားတွေကုသိုလ်တရားတွေမပွားများနိုင်ဘူးဆိုရင်ဒါကတော့အနုစားပါမပွားများနိုင်ရင်ကတော့သူကဒိဋ္ဌိကကြီးတယ်လို့ဆိုရမပွားများနိုင်ဘူးကုသိုလ်တရားတွေ တိပြန်တရားတွေမပွားများနိုင်ဘူးသမထရာမပွားများနိုင်ဘူးအခုယောဂီပုဂ္ဂိုလ်တွေသတိပြန်တရားတွေရှုမှတ်ပြီးပွားများနေတာဒါမမေ့နေတာအောင်းနေပိန်နေထိုင်နေထိရဲ့မြင်နေကြားတယ်စသဖြင့်ပေါ်တိုင်းပေါ်တိုင်းနေရှုမှတ်ပြီးတော့အမှားရတယ်မမေ့တာပဲအမှားမရပဲနဲ့လွတ်သွားပြီးမြင်တာလေးမမှန်ဘူးသိကူးတာလေးမမှန်ဘူးအဲညာလေးတစ်ခုရင်မှန်ဘွာလေးတစ်ခုရင်မှန်ဘူးအဲစဉ်းစားပြီးတော့ဒီကတော်ကြာသွားမေ့သွားတယ်ဆိုတာအဲ့ဒါတွေမေ့တာတွေပဲဒါတွေကုသိုလ်တရားတွေ ပွားများဖို့ရာလေးလေးစားစားမပြုလို့ရှိရင်ကုသိုလ်တရားတွေမပြမစဲပွားများခြင်းမပြုလို့ရှိရင်တဲ့မမှန်မိလို့မရှုမိလို့ရှိရင်တဲ့ဒါမေ့နေတာပဲဒါဆိုရမယ်ကုသိုလ်တရားကုသိုလ်တရားပွားဖို့ကပွားဖို့ကလေးစားကောင်းစွာမပြုလင်လေးစားကောင်းစွာမပြုလင်ဝါလာကောက်စားဝါလာကောက်စား တော်နေညာတော်နေညာသုအားမေလျောခေါ်သည်ပင်သုအားမေလျောခေါ်သည်ပင်ဒါနာကုသိုလ်ပြုရမယ်အချိန်မပြုဖြစ်ဘူးသီလသောက်တည်ရမယ်ကျင့်သုံးရမယ်အချိန်မကျင့်သုံးဘူးအဲဒီလိုပုဂ္ဂိုလ်ကသွားလာတောက်စားနေပေမဲ့လို့ရောရောဝါနေနေမဲ့သူမေ့နေတယ်သွားတာပဲနောက်ပြီးတော့ဘာဝနာကုသိုလ်တရားတွေသတိပဋ္ဌာန်အစရှိသောဘောရိကရာတရားတွေပွားဖို့ဝိပဿနာကျူဖို့ အဲ့ဒါတွေကိုလေးလေးစားစားကောင်းကောင်းမမယူဘူးဆိုတော့ကျင်ဒါမေ့နေတယ်ခေါ်တယ်မယူမမမင်းရင်မေ့နေတယ်ခေါ်တယ်အခုယောဂီပုဂ္ဂိုလ်တွေမေ့သွားတယ်မမမီဘူးမမမီပြောတာအမှန်ပဲဒီဒီဒီကဝိပါဠိတော်ကဟောတဲ့အတိုင်းအမှန်ပဲလားမေ့သွားတယ်မေ့သွားတယ်ဆိုတကယ်မေ့တာနောက်ပြီးတော့ကုသိုလ်တရားတွေပွားတဲ့နေရာနဲ့မပြတ်မပွားဘူးအဲတခါတရားပွားလိုက်တခါတရားမပွားဘူး ခဏတချို့ရှူလိုက်မှလိုက်တော့ကြာပြန်မရှူဘဲနဲ့ကြာနေကြာနေတဲ့ကမေးတာပေါ့ဒါတချို့တရားထုတ်တယ်ဆိုပြီးတော့ဒီနေ့မှဒနာကြီးလောက်အားထုတ်ပြီးတော့ဒီနေ့ချိန်တွေကတော့ပြောချင်တာတွေပြောလို့ချင်တာတွေလို့အချင်းကုန်းတာတွေရှိတယ်အဲဒါရှူမှနေတဲ့ချိန်တော့ချင်းသူမမေ့တာပဲဒီနေ့ချိန်တွေမှာသူမေ့နေတယ်လို့ခေါ်တာပေါ့စိတ်လျော့ညာတဲ့ဩလိနာဝုဒိတာစိတ်ကလျော့တယ်လျော့ရရဲရဲလေးရှုမှတ်နေတယ်ဆိုရင်မရှုမှတ်မိတဲ့အချိန်တွေအများကြီးပါလာတာမိနေတာခေါ်တယ် ပြီးတော့နိခိတသာနာတာနိခိတဒုရတာကုသိုလ်တရားတွေပွားဖို့ရအလိုသာနာတွေချတာပဲဝန်ထုတ်ဝန်မုံများချတာသလိုပဲအာတို့ဒီဟာဒီလောက်တော့မလောက်တော့ပါဘူးဆိုပြီးတော့အကျိုးအစတွေကမလုပ်ဘဲနဲ့ဝန်ချတာခုနကပြောရတဲ့တည်းအကျိုးကတော့အစကတော့တုတ်တယ်အထုတ်တယ်ဘာဝနာတရားနည်းနည်းပါးပါအသံသအထုတ်ကြည့်တယ်အဲအနည်းငယ်လောက်အထုတ်ပြီးတော့တော်ပါပြီမလုပ်တော့ပါဘူးဆိုပြီးတော့ရထားတာရှိတယ်အဲဒါတွေဝန်ချထားတာတွေအဲဒါ မေ့နေတာပဲတဲ့ဒါဆိုရမပြမပွားမပြမပွားသိလျော်ညာသိလျော်ညာလိုလားဒုရာချထားလင်လိုလားဒုရာချထားလင်ဝါလာသောစာဝါလာသောစာကျော်နေညာကျော်နေညာသူဟာမေ့လျော်ခေါ်သည်ပင်သူဟာမေ့လျော်ခေါ်သည်ပင်နောက်တစ်ခုကမမီဝဲညနာသေဝနာမမီဝဲခြင်းနာသေဝနာအဘုဒ္ဓိတာမှာအကျဉ်းများစွာမလေးလာဘူး အဲဒီကုသိုလ်တရားတွေပွားတဲ့ဥစ္စာသက်ကသက်ကမပွားများဘူးသက်ကသက်ကပွားများနေမိဝဲနေတယ်ခေါ်ပါတယ်ဒီများစွာလိလာနေတယ်ခေါ်ပါတယ်အဲမမိဝဲညမပွားများနာတိဝနာအဘဝနာအဘူဒိကမှာအနန္တုယောကောအာမထုတ်ပဲနေလို့ရှိရင်ပမာတော့မိလျော်တယ်ခေါ်တာပဲ ကဲဆိုရမမီဝဲညာပွားညာအာဘာမထုတ်နေခဲ့လင်ပွားလာသောစာရောနေညာသူအားမေလျောခေါ်သည်ပင်အဲတတိပဒါသာကြီးတော်တရားတွေပွားများဖို့ရာအဲမမီဝဲဘူးတဲ့တတိပဒါတရားတွေကိုသက္ကသက္ကအခုမြင်နေကြရသဖြင့်ပေါ်တိုင်းပေါ်တိုင်းနေချူမပြီးတော့နေတာ ပြိုဝဲနေတာပဲဒီဓမ္မပြီးနောက်ဓမ္မဒီဓမ္မအဲဒီနောက်ဓမ္မပြီးနောက်ဓမ္မဒါဓမ္မပြီးဓမ္မတကစင်္ဃစင်္ဃပြိုဝဲနေဓမ္မပြီးဓမ္မသက္ကသကပွားများတယ်မတိုင်းမတိုင်းဘာဝနာတွေအသစ်တွေဖြစ်နေတာပွားနေတာပဲအဲဒီလိုဟာဆိုရင်မမေ့ဘူးအဲဒီလိုမဟုတ်ဘူးတဲ့ကိုမမြည်ဝဲဘူးပွားများအောင်လည်းသူအားမထုတ်ဘူးသက္ကသကလည်းအားမထုတ်ဘူးလုံးလုံးအားမထုတ်ပဲလည်းနေမယ်ဆိုရင်ဒါမေ့လျော့နေတာခေါ်တယ်တဲ့ပမာဒပဲအဲဒါပယ်ရမယ် အဲ့ဒါပယ်ရအောင်လာတော့အဲ့ဒီမေးတယ်ဒါတွေမေးတယ်လို့ရှုမှတ်ပြီးပယ်သွားမှာပဲအဲ့ဒါပယ်ပြီးဒီကလာဒီမှနေကြတိုင်းဆက်ပြီးတော့ကောင်းတာပိန်တာထိုင်တာကြည့်တာစသည်ဖြင့်သွားချောက်ပါပေါ်တိုင်းပေါ်တိုင်းနဲ့မပြတ်မှနေလို့ရှိရင်ဒီပမာဒတရားကိုပယ်ပြီးသားဖြစ်ပါတယ်အဲဒီလိုပယ်ပြီးသားဖြစ်လို့ဓမ္မာရိညာကျင့်သားလာတဲ့ကဝိပဿနာညာသင်တိုင်းတက်ပြီးအရိယာမညာနေရောက်တယ်အရဟတမေအရဟတကိုရောက်တဲ့အခါကလာကြတော့ အဲဒီမဒတွေပမာဒတွေအကုန်လုံးကျင့်တော်ပါတယ်အဲဒီလိုကျင့်အောင်အားထုတ်ရမယ်လို့ဆိုလိုပါတယ်အဲဒါလေးတော့ဆိုပြီးရင်ဒီကသိတော့မာရစ်တဲ့မဒလည်းယုံပါသည်မာရစ်တဲ့မဒလည်းယုံပါသည်မေ့လျော့တဲ့ပမာဒလည်းယုံပါသည်မေ့လျော့တဲ့ပမာဒလည်းယုံပါသည်မဒကိုလည်းပေယံမဒကိုလည်းပေယံပမာဒကိုလည်းပေယံပမာဒကိုလည်းပေယံလေလမအကျင့်ရှိသည်လေလမအကျင့်ရှိသည် ဒါလည်းဆိုလင်မဂ္ဂင်7ပါးမြတ်တရားပင်ဖြစ်သည်မဂ္ဂင်7ပါးမြတ်တရားပင်ဖြစ်သည်အဲ့တော့သုံးပါးပြီသူတရားမှာလည်းသမာဓိသမာသင်္ကပ္ပသမာဝါစာသမာကမ္မနာသမာဓိဝသမာဝါယမသမာသတိသမာသမာဓိပဲဆိုတာသင်ကြားပါပြီအဲ့ဒီတရားတွေကိုပွားများဖို့ပါပဲအဲ့ဒီတရားတွေပွားများပြီးမရပမာရတွေပယ်ပြီးတော့သွားရမယ်လို့ဆိုလိုပါတယ်အဲ့ဒီလိုပယ်သွားလို့ရှိရင်ချင်း ရေသင်းသတ္တမနာဘာနာမှာအေးစားတယ်ပဇာန်ဒီအဲမြတ်စွာဘုရားကပယ်ရမယ်လို့ပြောထားတဲ့လောဘအစပမာဒအဆုံးရှိတဲ့တရားတွေအဲဒီတရားတွေကိုပယ်လို့ရှိရင်အဲဒီပုဂ္ဂိုလ်ဟာချီးမွမ်းပွဲကုန်နဲ့ပြည့်စုံတာပဲမထေကြီးအရွယ်ကြီးတဲ့ပုဂ္ဂိုလ်ရဲ့ဒါနဲ့ပြည့်စုံနေလို့ချင်းချီးမွမ်းပွဲကုန်နဲ့ပြည့်စုံနေတာပဲအလားစားပုဂ္ဂိုလ်တွေအငယ်စားပုဂ္ဂိုလ်တွေဒီလောဘအစ ပမာရအဆုံးရှိတဲ့တရား16ပါးကိုရှုမှတ်ပြီးတော့ပဲနေလို့ရှိရင်ရှုမှတ်ပဲဆိုတာကလည်းမြင်နိုင်ကြတဲ့ဓဝါ6ပါးပေါ်တိုင်းပေါ်တိုင်းနဲ့ရှုမှတ်ပဲရအဲဒီလောဘတော့ပမာရအဆုံးရှိတဲ့တရားတွေသူတို့ဖြစ်ပေါ်လာရင်သူတို့ကိုလည်းရှုမှတ်ပြီးတော့ပဲရတယ်အဲ့လိုပဲသွားလို့ရှိရင်ပြင်တာရှင်းမဘကုံနဲ့ပြည့်စုံနေတာပဲတဲ့တိုင်းကျင့်ရမယ်လို့ဆိုလိုပါတယ်အဲ့ဒါဓမ္မဒါရရတရားမူတာပဲဒီတိုင်းကျင့်လို့ရှိရင် မလေးပါးကိုလေးပါးရောက်ပြီးတော့နိဗ္ဗာန်ကိုလည်းမျက်မှောက်ပြုပြီးလောကုတ္တရာတရားအစစ်လောကုတ္တရာတရား၉ပါးတရားအမှုအစစ်တွေကိုရပြီးတော့သွားနိုင်တယ်လို့ဒီလိုအိဗယ်ကိုရည်ရွယ်ပြီးတော့ဉာဏ်သာရိပုတ္တရာမထေရများကအကျယ်ဝေပါပါတယ်နည်းနည်းပါတယ်ကြဲကြောက်ကြည့်လို့ချင်းဒီလေးပဲနားလည်ကိုရမလွယ်ပါဘူးဘုန်းကြီးတို့ကဒီကလုပ်ငန်းရှိတယ်လုပ်ငန်းစဉ်နဲ့စပြီးတော့ကြည့်တော့သူကရှင်းတာပဲသူကရှင်းနေတာညဇာဗျာရှိရဓမ္မရာရပြောင်းအားထုတ်ကြဆိုတော့ သာရိပုတ္တရာဓမ္မရာယတာပြောင်းလို့သူကကဲဝယ်အပြစ်၃ပါးနဲ့ဝေဖန်ပြီးတော့ပြတယ်ရှင်မွယ်ဂုံ၃ပါးနဲ့ဝေဖန်ပြတယ်အဲဒီထဲမှာပယ်ရမယ်တရားတွေကိုဒီတရားတွေဒီတရားတွေပဲဒီလိုပယ်ရမယ်ဆိုတာတွေထုတ်ပြီးတော့ပြတယ်အဲဒီပယ်ဝင်ပယ်နည်းကလည်းပဲမဂ္ဂင်7ပါးတရားနဲ့ပယ်ရမယ်မဂ္ဂင်7ပါးတရားဆိုတာလည်းတရားမဟုတ်ဘူးအဲပထမသေဥစွာဩဝါဘာကမဲ့ဝိပဿနာမဂ္ဂင်နဲ့ပယ်ပြီးနောက်ကျတော့အရိယာမဂ္ဂင်နဲ့ပယ်ရမှာဟုတ် အဲဒီလေးပဲယူရပြီးတော့ဟောသွားပါတယ်သုံးပါးပြီးဓမ္မရာရာသုံးသုံးသွားပါပြီတရားသိရယနေ့ဖို့၌ယနေ့ဖို့၌နှုတ်တို့သုစုပွားများသုစုပွားများအာထုပ်အပ်သောအာထုပ်အပ်သောဒါနာကုသိုလ်ဒါနာကုသိုလ်သီလကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဘာဝနာကုသိုလ်ဝေယဝိသကုသိုလ်ဝေယဝိသကုသိုလ်ဘုရားဟောရသောကုသိုလ် ကုသိုလ်သရှိသောမကောင်းမှုပေါင်း၏ကိုဘာသာကိုအမိဖာတို့အားညပြေဝေပါကုန်၏သွေမျိုးတို့အားညပြေဝေပါကုန်၏ဤရ၌ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်ပေါင်းအား ပြေဝေပါကုန်၏အလုံးစုံသောသတ္တဝါပေါင်းတို့အားမြတ်ပြေဝေပါကုန်၏အလုံးစုံသောသတ္တဝါပေါင်းတို့သည်မြတ်ရကြ၏ကိုယ်စိတ်နှပြသမ်းပါကြသည်ဖြစ်ပါစေကုန်သတည်းမြတ် တော်မူကြပါ